ဟာဘုံညာဂါရီအဖွဲကညီမှုပြီးတော့လင်းပါတဲ့တရားပွဲခန္ဓာညရှိရမှာဘုံကြီးတို့ကသုံးညဒီနေ့နောက်ဆုံးညဖြစ်နောက်လဲဝရဘောရီကညညဆက်ပြီးတော့ဟောအောင်မယ်လို့ဆိုတဲ့ တရားဟောရတယ်ဆိုတာဟာဘာအတွက်ဟောရတယ်လဲဆိုရင်မြတ်စွာဘုရားဤအလိုတော်ကြဖြစ်တဲ့တရားတွေကိုမကြားရမနာသေးတဲ့ပုဂ္ဂိုလ်တွေကြားရနာရအောင်မသိနာမလဲတာတွေသိနာလဲရအောင်လို့ဟောရတယ်သရာတရားမဖြစ်သေးတဲ့ပုဂ္ဂိုလ်တွေသရာတရားဖြစ်အောင်လို့သရာတရားဆိုတာကလည်း ရာတရားဖြစ်လာအောင်ဟောမှရာတရားဆိုတာဖြစ်များဖြင့်ဟောနေကြတာကဗာရင်များအောင်ဆိုတော့ဒါနာကုသိုလ်ဤအကျိုးတွေဟောတာများတယ်ဒါနာကုသိုလ်ဤအကျိုးတွေဟောတော့ရာတရားတွေဖြစ်ပြီးတော့လူကြတန်းညသူသူတန်းကြအောင်လို့ပဲများသွားဖြင့်ဟောနေကြတာများပါတယ်ဒါလည်းပဲတနည်းအားဖြင့်ကောင်းပါတယ် ဒါနာကုသိုလ်တွေဖြစ်ပြီးတော့နောင်တမယာဘဝတွေမှာကြီးပွားသွားဖို့ရပါပဲအမှန်ကောင်းပါတယ်အဲ့ဒါတဲ့ကောင်းတာကတော့သီလကုသိုလ်တွေသီလဆောင်ထိန်မြင်အောင်သီလအကျိုးကြီးကြောင်းကိုဟောဖို့ရလိုပါတယ်အခုဘုန်းကြီးတို့ဟောတဲ့တရားထဲမှာပရမစရတဲ့အဒီသီလအကြောင်းပါလာဘိုးဒီတရားကောင်းတာပဲဟာလဲဆိုတော့ ကိုယ်စီတရားကောင်းတာကိုချင်းသီလပဲဒီချာလေးလေးနဲ့စဉ်းစားကြည့်ရင်တစ်သက်လုံးတစ်ဘဝလုံးငယ်ဒီကစပြီးအိုးစီတရားကောင်းတဲ့သီလဒီသီလဟာလူတိုင်းလူတိုင်းကျင့်တဲ့နယ်ရွယ်ကြီးလေးနဲ့ပေါ်ပြီးတော့လေးမြပြူပြီးတော့ကျင့်တဲ့နယ်သီလပဲလို့ဆိုတာ ပြီးသွားဖို့ရဟောရတာအချိန်နာနည်းနည်းရပြီးဟောမယ်ဆိုရင်ဒီသီလအကြောင်းကိုဟောကြရတယ်အများကြီးရှိပါတယ်ဒါပေမဲ့လို့ဘုန်းကြီးကတညမှာတနားကြီးကျော်လောက်တနားကြီးကျော်လောက်သုံးညဆိုတော့ဟောရမယ်တရားတွေကနောက်ပိုင်းကလည်းရေးကြည့်လို့နည်းနည်းပဲတော်ရုံလောက်ပဲဟောခဲ့ပါတယ် အဲဒီသီလတဲ့ပို့ပြီးတော့ကောင်းတာကဘာတော့ဆိုလို့ရှိရင်ဘာဝနာတဲ့အာရမတွေအားလုံးနှုတ်တဲ့နေကြတာပဲဒါနာတဲ့သီလတဲ့ဘာဝနာတဲ့ဘုံလုံးကောင်းကြီးရပါပဲဒါနာကုသိုလ်တွေပြုကျင်အောင်ဟောရတယ်သီလလည်းပဲကျင့်သုံးကျင်အောင်ဟောရတယ် ဘာဝနာလည်းပွားများခြင်းအောင်ဟောရတယ်။သုံးတယောက်သောပုဂ္ဂိုလ်ကဒါနမကြည့်ခြင်းအောင်ဟောခဲ့လို့ရှိရင်ဒါဟာဆရာလိုတော့မကြဘူး။အဲဒီလိုတရားမျိုးဟာအလေးအမြတ်ပြုပြီးမနာတတ်ဘူး။ဒါလည်းမှတ်ထားရတယ်တရားတရားဆိုတိုင်းနဲ့သိပြီးတော့အလေးအမြတ်ပြုရတာမဟုတ်ဘူး။တရားဆိုပြီးနာမည်ကတရားပါဖြစ်နေတာဝေါ်သူဆိုဟောတာကတော့မတရားတွေဟောနေတယ်ဒီလိုဟာတွေကအလေးအမြတ်မပြုရဘူး။ဒါလေးတွေလည်းတရားဓမ္မတွေနားလည်ထားကြတယ် ဒီလကိုမဆောင်ကြောက်ခြင်းအောင်မထိန်းသိမ်းခြင်းအောင်ဟောလို့ရှိရင်ဒါဘုရားလိုတော့ကြမဟုတ်ဘူးဘုရားလိုတော့ ਨੇ ကြောင်းမြန်ဖြစ်လာ။ဒါဆိုဘုရားကကိုယ်နဲ့နှုတ်ကိုစောင့်ထိန်ရမယ်သီလကိုရိုးစွေကျင့်ရမယ်သီလခါဝပစိုးခဲ့တော့ငြဲရစင်ကြဲနေအောင်ကျင့်ရမယ်ဆိုတာမြတ်စွာဘုရားရဲ့အလိုတော်ပဲအဲဒီအလိုတော်နဲ့ကြောင်းမြန်ဖြစ်ပြီးသီလကိုမကျင့်ရင်အောင်မရိုးသေးအောင်ပေါ်ပေါ်ရော်ရော်ဖြစ်သွားအောင် သုံးတယောက်ကဟောခဲ့လို့ရှိရင်လူဖြစ်ဖြစ်ယဟန်ဖြစ်ဖြစ်အဲ့ဒါဟာမြတ်စွာဘုရားကြီးတရားနဲ့ဆန်းကျင်မဲ့ပဲတဲ့ဘုရားရဲ့ယံသူတရားရဲ့ယံသူခေါ်တဲ့ဥစ္စာမျိုးအဲ့ဒါမျိုးတွေအားလည်းမပေးရဘူးဘာဝနာဆိုတာလည်းပွားများအပ်တဲ့တရားတွေသမထဘာဝနာဖြစ်ဖြစ်ဝိပဿနာဘာဝနာဖြစ်ဖြစ်ပွားများအပ်တဲ့တရားတွေအဲ့ဒီပွားများအပ်တဲ့တရားတွေကိုမပွားကျင်အောင် အာမထုတ်ကျင်အောင်လို့လွန်တယောက်ကဟောခဲ့လို့ရှိရင် အဲ့ဒါဟာမြတ်စွာဘုရားကြီးအလိုတော်နဲ့ဆန်းကျင်မဲ့ပဲမြတ်စွာဘုရားကဒေသင်ရှင်းတဲ့ကဘာတသိန်းကာလပါလုံးပါရမီတွေဖြည့်ပြီးတော့မှဘာဝနာတရားတွေမိမှန်လားမှန်တွေဟောခဲ့တယ်ဆိုလည်းကူနဲ့ဟောနိုင်တာမဟုတ်ဘူးအထူးအားဖြင့်ဝိပဿနာဘာဝနာတရားတွေဘုရားပွင့်မှပဲဟောနိုင်တယ်အဲဒီလိုဟောထားတဲ့မနခက်ခက်ခဲခဲပါရမီကျင့်ပြီးတော့ဟောထားတဲ့တရားတွေကို မကျင့်မြင်အောင်တစုံတစ်ယောက်ကဟောခဲ့ပြောခဲ့လို့ရှိရင်လူကြီးတွေရန်ကြီးတွေအဲ့ဒါမြတ်စွာဘုရားရဲ့အလိုတော်မကြောက်မြတ်စွာဘုရားရဲ့ဆန့်ကျင်ပဲရန်သူပဲတဲ့တရားတော်ကြီးဆန့်ကျင်ပဲရန်သူပဲတဲ့ဒါလေးတဲ့ကိန်းနဲ့မှတ်ထားရမယ်မြတ်စွာဘုရားလက်ထက်တော်ကာလတုန်းကတရားထုတ်တဲ့ပုဂ္ဂိုလ်တွေလာလာပြီးအနှောက်အယှက်ပေးနေတယ် မာရတို့မာရတာမာရပတိကတို့ဒီလိုပါလေရှိတယ်မာရဆိုတာမာနမာရပတိကဆိုတာမာနရဲ့အသင်းပင်းတယ်မာနရဲ့အသင်းပင်းဆိုတော့မာနကတကယ်အသင်းဖွဲ့ထားသလားလို့မေးကြရှိတယ်အဲဒီလိုဖွဲ့ထားတာမဟုတ်ဘူးကုလူလောကမှာအသင်းပင်းဖွဲ့လို့ရှိရင်ဥပ္ပထနဲ့အရင်ရင်မှုနဲ့ဗာနဲ့ညာနဲ့ဒီလိုဖွဲ့ရတာကိုအဖွဲ့ဝင်နေနဲ့အဲဒီလိုဖွဲ့ထားတာတော့မဟုတ်ဘူးဒါသဘောချင်းတူလို့သူတို့ကိုမာနရဲ့အပင်းအသင်းလို့ခေါ်ရတယ်မာနကလည်း ကုသိုလ်ကောင်းမှုတွေပြုတာကိုအလိုမရှိဘူးအထူးအားဖြင့်ဘာဝနာကုသိုလ်တွေပွားများတာအလိုမရှိဘူးအဲဒီလိုပဲဘာဝနာကုသိုလ်တွေပွားများတာအလိုမရှိတဲ့အခြားသောနတ်တရားမာန၏အပင်ပင်နေမာန၏ဖွဲ့ဝင်နေပဲတဲ့လူတွေကလည်းဒီလိုပဲဘာဝနာကိုအလိုမရှိတဲ့ပုဂ္ဂိုလ်တွေဘာဝနာကိုကန့်ကွက်တဲ့ဆန့်ကျင်တဲ့ပြောနေတဲ့ပုဂ္ဂိုလ်တွေဟာအဲမာန၏အပင်ပင်အဖွဲ့တွေပဲဆိုတာမှတ်ထားကြရမယ် ဘုန်းကြီးတို့ကဒါနာကုသိုလ်လည်းပြုဖို့ရဟောပါတယ်ဒီလိုပုဂ္ဂိုလ်ကဒါနာလောက်ပဲတတ်နိုင်တယ်ဒါလည်းပိုးပြီးမတတ်နိုင်ဘူးအဲဒီတော့ပုဂ္ဂိုလ်ကဒါနာနဲ့ပဲတော်တယ်ဒါနာကုသိုလ်တွေပြုဘဝဤထောက်ဝတရားတွေရသွားပါတယ်နောက်ခါကာလဣဒမေပုညအတော်ရဝဟောတု မေကျွန်တော်ဣဒံပုညံဤကောင်းမှုတရားပဲခရာဝဟသောတရား၄ပါးရဲ့ခွန်အားကိုကျွန်တော်ပြည့်စုံမညံပုညံနိဗ္ဗာန်ကိုရောက်ဆောင်နေဟောသူဖြစ်ပါစေတည်းနိဗ္ဗာန်သာသူဖြစ်ဟောသူနိဗ္ဗာန်ရဲ့အကြောင်းအထောက်ပံ့ဖြစ်ပါစေလို့အဲဒီလိုဆုတောင်းပြီးတော့ပြုတဲ့ဝိဝဒနိစ္စဒါနာကုသိုလ်တွေနောက်တစ်ချိန်ကြလို့ရှိရင်သံဃာဝဆင်းရဲကလွတ်မြောက်ကြောင်းဖြစ်ပါတယ်ဒါတော့ဒါနာကုသိုလ်နဲ့တော်တဲ့ပုဂ္ဂိုလ်တွေဒါနာကုသိုလ်တွေပြုလို့ရဟောတယ်အခု ဘုန်းကြီးတို့ညဟောတာထဲမှာဒီကုသိုလ်တွေတော်တော်ပါတော့ပါပြီဒီနေ့လည်းနည်းနည်းတော့ဟောရအောင်မယ်အဲဒီလားကုသိုလ်လည်းပဲရိုသေးသေးလေးစားကျင့်ဖို့လားတော့မဟောလို့ကမဖြစ်ဘူးဘာဝနာတရားအားထုတ်တယ်ဆိုသီလမစင်ကြယ်ပဲနဲ့အားထုတ်လို့ဖြစ်ကိုဖြစ်တာမဟုတ်ဘူးအဲကြောင့်သီလကလည်းပဲအထူးဟောရတယ်ဘာဝနာကတော့လူရင်းဖြစ်တော့ဘူးဘာဝနာတရားတွေအားထုတ်ကိုအထူးသဖြင့်တိုက်တွန်းရပါတယ်သမထဘာဝနာလည်းအားထုတ်နိုင်တာပဲဝိပဿနာဘာဝနာလည်းအားထုတ်နိုင်တာပဲ ဒါပေမဲ့လို့အကောင်းဆုံးကတော့ဝိပဿနာဘာဝနာပဲတဲ့ဝိပဿနာဘာဝနာအားထုတ်လို့ရှိရင်ဝိပဿနာဉာဏ်နဲ့သင်နိုင်တယ်ပြီးတော့ပါရမီအားလျော်စွာမိမိတို့အားထုတ်နေတဲ့အတွင်းရပိုင်းအတွင်းဖြစ်ဖြစ်လာပိုင်းအတွင်းဖြစ်ဖြစ်မဉ္ဇဉ်ဘုံညာဆက်ရောက်ပြီးနိဗ္ဗာန်ကိုမြင်မောက်ပြုတယ်တဲ့အဲ့ဒါအရေးကြီးဆုံးတရားပဲဒါအတွက်ဘုံညာအများအားဟောနေပါတယ် အဲဒါကနေ့နောက်ဆုံးဝိပဿနာဘာဝနာပိုင်းဟောရမယ်ဒိန္ဒုနရနာရတနံဗန္တိဘုံတော်နေဝံထွန်းတောက်ပါတော်မူပေသောမြတ်စွာဘုရားနရနာလူတို့ဤရတနာဖုဒ္ဒံသောရတနာကကျင့်သူပဲပါနိမြတ်စွာဘုရားအဲလူတို့ လောကမှာဖုဒ္ဓံနဲ့ယရနာတဲ့ယရနာဆိုတာဖုဒ္ဓံမှလည်းယရနာလို့ခေါ်တယ်အဲဒီယရနာရလို့ရှိရင်ဝမ်းမြောက်ဝမ်းသာလည်းဖြစ်ရတယ်ဒါကြောင့်မို့လို့ယရနာလို့ခေါ်တယ်ရတိဇနနာထေနာရတနာရတိရရတိဇနနာကနေရတနာလို့ဖြစ်လာတယ်လို့ပါဠိနည်းနဲ့ဒီလိုဖွင့်ပြပါတယ် အဘိုးတန်တဲ့ပစ္စည်းရရင်ဝမ်းမြောက်ကြတာပဲကလေးသူငယ်တွေဆိုလို့ရှိရင်ဒီကအနေနဲ့ပြောရမယ်ဆိုရင်ပိုက်ဆံလေးတစ်ပြားလောက်လဲဝမ်းမြောက်တာပဲနှစ်ပြားလောက်လဲဝမ်းမြောက်တာတစ်ဘဲလောက်ရရင်တော့ပြောကြမရှိဘူးအဲယခုကာလလဲယခုအနေပေါ့လေငါးပြားတို့အဲ15ပြားတို့အပြားစိတ်တို့ကလေးကလေးလဲရသွားတော့ရင်ဝမ်းမြောက်တယ်လူကြီးလဲလူကြီးလိုက်တော်တော်များများရမှာဝမ်းမြောက်အဲဒီလေဖုဒ္ဒံနဲ့ရွှေတို့စိန်တို့ကြောက်တို့ရရင်ပို့ပြီးတော့ဝမ်းသာတာပေါ့ အဲဒါအဘိုးလည်းတန်တဲ့အတွက်ယရနာမြည်တယ်ဝါမြောက်ခြင်းကိုဖြစ်စေနိုင်တဲ့အတွက်လည်းယရနာမြည်တယ်ဒီလိုယရနာတွေကဗာမာပုဂ္ဂိုလ်တွေလည်းထဲမှာမရှိဘူးတဲ့ဘုံနုကနုရှိတဲ့ဘုံကရှိတဲ့ပုဂ္ဂိုလ်တွေလည်းထဲမှာမှရှိတာတဲ့ဘုံကဘုံကနုရှိတဲ့ပုဂ္ဂိုလ်တွေအသုံးဆောင်ပဲတဲ့နောမပတ္တပရိဘောဂသင်္နာရတနာဒါကတော့အဓိပ္ပာယ်နဲ့လိုရတာဒါလည်းဟုတ်တာပဲ ယရနာဖိုးတာနေဆိုတာဘုံမရှိတဲ့ပုဂ္ဂိုလ်တွေလက်ထဲမှာရှိတာပဲအဲဒီလိုလောကမှာယရနာဆိုတဲ့ဝေါဟာရနဲ့သူ့အနေနဲ့ပဲ၅ခုလောက်ရှိပါတယ်အဲဒီလိုယရနာဟာဘာလဲဆိုတာကိုမေးတော့မြတ်စွာဘုရားကပညာနရနာရတနာဒေဝဗုဒ္ဓသူလိုရင်းနဲ့မင်းများလျှောက်ထားသောဩနာသာ နရနာလူတော်ယရတနာဖုတံသောယရနာကဝါဝါမြုပ်စရာကောင်းသောယရနာကဝါဘုံကံရှိသူတို့သာသုံးဆောင်အားသုံးဆောင်နိုင်သောယရနာကပညာအသိလိမ္မာပညာပါပေ၏အသိလိမ္မာပညာအပြင်ဖုတံနဲ့တဲ့ဖုတံတော့တဲ့လောကကနေကြည့်ရင်လည်းဖုတံပါပဲလောကမှာကုအသက်မွေးဝါးကြောင့်ပညာတစ်ခုကိုကောင်းကောင်းတတ်ထားလို့ရှိရင် တစ်သက်လုံးမဆင်းရဲဘူးချမ်းသာသွားတာပဲအဲ့ဒီပညာကအစဉ်တန်းမြင်မြင်တဲ့လောက်ပဲအဖို့တန်တယ်အဲ့ဒီပညာတတ်ထားတဲ့ပုဂ္ဂိုလ်ပဲသာသာသူပညာနဲ့သူလောက်ကင်စားတော့ပြီးတော့ချမ်းသာနိုင်တာပဲလက်မှုပညာလည်းရှိတယ်နှုတ်မှုပညာလည်းရှိတယ်စိတ်မှုပညာလည်းရှိတယ်အဲအသက်မွေးလောက်တဲ့ ပညာရတစ်ခုခုတတ်ထားလို့ချင်းဒီပုဂ္ဂိုလ်ဟာတစ်သက်လုံးမဆင်းရဲတော့ဘူးအထက်တန်းကရှေ့တန်းကလည်းနေရတယ်ဒါကြောင့်လောကဘက်ကပညာလည်းဘုဒ္ဓမှာတယ်ပညာဘုဒ္ဓလို့ပဲအခုလူတွေဟာမိမိတို့သားတွေသမီးတွေဆိုတော့တင်းနဲ့ကြီးလာလို့ရှိရင်ဖြင့်ပညာသင်ပေးကြရဈေးစကားတွေများစွာကုန်ခံပြီးသင်ပေးရရန်ကုန်မြို့မှာဆိုလို့ရှိရင်ကလေးတယောက်ကျောင်းထားရတာလည်းဈေးတင်မနှဲပါဘူးတောင်းလေးပါတယ် ရုပ်ကလေးတွေနှစ်ယောက်သုံးယောက်အဲကြောင်းနေထားရ၄၅၆ယောက်ဆိုတော့သိတောင်၄တာပါပဲဒါပေမဲ့လို့မိဘတွေက39ရာတွေခြေရာ30ပြီးတော့မိမိတို့သာသူငယ်လေးတွေသမီးသူငယ်လေးတွေပညာတတ်အောင်လို့သင်ကြားပြီးတော့ပေးရတယ်။ဘာကြောင့်လို့ပညာဖို့တန်လို့ပညာမသင်ကြားဘဲနဲ့ မိမိရောရှိစုမဲ့သူလေးတွေပုံပေးထားလို့ရှိရင်အဲပေါင်းနဲ့သိန်းနဲ့ချီပြီးပုံပေးထားပေမဲ့လည်းမိမိတို့သားတွေသမီးတွေဟာမသိမလိမ္မာလို့ရှိရင်ခဏလေးပြည့်စည်သွားနိုင်တယ်။မြတ်စွာဘုရားလက်ထက်တုန်းကကြေပေါင်းများစွာပြည့်စုံပြီးတော့နေတဲ့တထေသာတထေသမီးမြောက်ဟာဘာပညာမှမတတ်တော့မိဘတွေကွယ်လွန်သွားတဲ့အခါမှာကြာရင်ပြည့်စည်ရဆုံးရှုံးပြီးတော့ အကုန်လုံးပစ္စည်းလက်မဲ့ဖြစ်ပြီးတော့ကြောင်းရံပြီးစားရတဲ့အချိန်တော့ရောက်တယ်။ဒါကြောင့်လောကဘက်ကပညာတွေလည်းဖို့တန်ပါတယ်။ဒါပေမဲ့လို့မြတ်စွာဘုရားရဲ့ရည်ချက်ကတော့လောကပညာလောက်ကတော့ဗရဏမထားပါဘူး။တရားဘက်ကပညာတွေကိုဗရဏထားပြီးဟောပါတယ်။တရားဘက်ကပညာတွေကဘာတွေတော့ဆိုလို့ရှိရဲ့ ဘုရားဟောကြားတော်မူတဲ့တရားတော်တွေကိုနာကြပြီးပြီးတဲ့သုတ္တမယပညာတဲ့ဟောအခုသာပုံညာကာရီအဖွဲကနေပြီးတရားဝဲကျင်းပမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေကိုကြားရနာရတလုံးမှမိနှလုံးမှမိပါတော့အဲအဲ့ဒီတရားတွေကိုနာကြားရမှတ်သားရအဘုဒ္ဓမှာလဲအဲ့ဒါသုတ္တမယပညာလဲ အဲယုတ်တရားနန္တရားအနိစ္စဒုက္ခအနတ္တတို့ဆိုတာတွေကဘုန်းကြီးတို့ဟောနေလို့ရှိရင်ဒါတွေကြားရတာပဲမကြားလို့ကိုမဖြစ်ဘူးမှတ်မိတယ်လို့လည်းမှတ်မိတာပဲတချို့ကစောစောကတည်းကမှတ်မိပြီးသားဖြစ်နေပါပြီတချို့ကအခုမှကြားအခုမှမှတ်မိအဲဒီပုံကိုယ်တွေအတွက်ထူးတာပေါ့လေအခုမှကြားတဲ့ပုံကိုယ်တွေအတွက်မှထူးသွားတယ်ခိုးတံတွေရခိုးတံပညာတွေသုဒ္ဓမယပညာတွေရစိန်ဓာမရတဲ့စိတ်ထဲကစဉ်းစားပြီးတော့ကြည့်လိုက်တဲ့အခါဟုတ်ကြည့်တယ် တရားဟောတော်မူတဲ့အရှင်မြတ်တွေဟောတဲ့အတိုင်းပဲယုတ်တရားနာတရားတွေသဟုတ်တာပဲဖြစ်ပြီးပြည့်အနိစ္စဒုက္ခအနတ္တတွေသဟုတ်တာပဲတော့ကြတော့ဟောတော့ဒါတွေပေါ်လာနေတယ်အဲဒါစင်တာမြတ်စိတ်ထဲကသဘောကျသွားတာတဲ့အဲဒါလောက်နဲ့ပြီးကြတော့မပြီးသေးဘူးဒီလိုကဒါလောက်နဲ့ပဲပြီးရင်ပြီးရောတရားအထုတ်ဖို့မလိုဘူးဒီလိုဟောတာတွေရှိတယ်အဲဒါခုနကဘုန်းကြီးသာနာကပြောခဲ့တဲ့အတိုင်း ဘုရားလိုတော့ ਨੇ ဆန်းကျင်တဲ့ပုဂ္ဂိုလ်ကြီးသာသနာပြည့်တည်တော့ဘုန်းကြီးကတော့ဒီလိုပဲနာမည်ပေးပါတယ်သာသနာပြည့်စည်ရပြည့်စည်ကြောင်းနေဟောတယ်မှန်ကတော့တရားဟောတဲ့ပုဂ္ဂိုလ်ကသရာတရားဖြစ်အောင်တရားအားထုတ်ရင်မညာဘုံညာနိဗ္ဗာန်ကိုရတယ်ဆိုရယုံကြည်မှုသရာတရားဖြစ်အောင်ဟောရတယ်ဘုရားကယုံကြည်မှုပြည့်အောင်ဟောတယ်အဲ့ဒါတွေကနေရာမကြတာတွေအဲ့ဒါတွေလည်းပဲဒါဓမ္မတွေနားလည်ထားဖို့လိုပါတယ်အဲ သုတမယကြာနာပြီးသိယုံနဲ့လည်းမပြီးသေးဘူးစိတ်ဓာမယကြံစလို့သဘောကြယုံနဲ့လည်းမပြီးမပြီးသေးဘူးဘယ်လိုမှပြီးတော့ဘာဝနာမယပွားများမှာတဲ့ဘာဝနာဆိုတာပွားများရတယ်မိမိတဏ္ဍာဖြစ်စေရတယ်မိမိတဏ္ဍာတစ်ချိန်ဖြစ်တာတော့ဖြစ်တယ်လို့ဆိုရတယ်ဒီမောင်းများကထကထကဖြစ်တော့ပွားတယ်လို့ခေါ်ရတယ်မိမိတဏ္ဍာဒီအသိဉာဏ်တွေဖြစ်ရမယ်တဲ့အသိဉာဏ်တွေဖြစ်ပုံတွေတော့ကြာမှဟောရမယ်အဲဒီ ဘာဝနာမြတ်ပညာတွေဖြင့်အစဉ်တိုင်းတည်းပြီးတော့ဝိပဿနာဉာဏ်နဲ့အစဉ်တိုင်းတည်းသွားတဲ့ကနောက်ဆုံးအရိယာမဉ္ဇဏ်ဘုံဉာဏ်ဆိုတဲ့ပညာတွေပွားသွားတယ်အရဟတမေရကိုတိုင်အောင်ပွားသွားလို့ရှိရင်ဒါကိစ္စပြီးတော့တာပဲအဲဒီပညာတွေကိုယူပြီးတော့မြတ်စွာဘုရားကနရဏံလူတော်ဤရတနံအဖို့တန်သောယရနာကပညာသိလိမ္မာပညာပါပေ၏ ယ်အထိအောင်တော့ဆိုရာတမေရာဖို့တဲ့အောင်အတိလိမ္မာပညာတွေတဲ့ဖို့တန်တယ်အဲ့ဒီဖို့တန်တဲ့ယရနာတွေကိုရဖို့ယူဖို့ဘုန်းကြီးများကဟောပါတယ်လောကမှာရွှေယရနာတွေငွေယရနာတွေဆိုလို့ရှိရင်လူတွေကငန်းငန်းတဲ့လူချင်းကြပါတယ်အရွှေတွေငွေတွေများလာပြီးဒီအခုဒါလေး၃ယောက်ပန်းချံခေါ်လာပါလေခေါ်တော့ဟင်၃ယောက်ပန်းချံ အဲသုံးညပညာထဲမှာရွှေတွေငွေတွေကျဲထားတယ်ဆိုလို့ရှိရင်လူတွေအလူရမလာကြတယ်ဘူးလားနားလည်းတားလို့မရဘူးဟိုကရဲတွေပါလေစောင့်နေတော့ရမှာမဟုတ်ဘူးအတင်းတိုးလာပုံမှာဟုတ်လားဒီထဲသွားလို့ရှိရင်ဒီရွှေတွေငွေတွေကောက်ယူရတယ်ဆိုရင်ဒါလည်းကြံစားတော့အမှန်တန်ကိုများမှာပါပဲအခုလည်းလာတော့တော်တော်လာပါရဲ့သို့သောရွှေတွေငွေတွေကျရင်တရက်များလိမ့်မယ်လို့ဘုန်းကြီးကတော့ရှင်းတယ်မများဘူးလား ညရဲ့ရွှေငွေဆိုရင်အောင်မဲ့လူငယ်တွေကသားလာလူကြီးတွေလည်းလာမှာပါပဲအဲရွှေတွေငွေတွေကြောက်တွေရဏညာတွေစိမ့်တွေဒီထဲမှာကျဲထားတယ်ဆိုတော့ကြည့်ရဟာလူကြီးတွေကြီးတာပါအနန်းကိုညာတော်ဖြစ်ကုန်မယ်သူကအခုဘုန်းကြီးတို့ဟောနေတဲ့တရားတွေထဲမှာအဲဒီရွှေငွေစိမ့်တွေတဲ့ဖို့တန်တဲ့ပညာယရဏတွေဟောနေတာ အဲ့ဒါညောမြင်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေအခုလာပြီးနာကြတာပေါ့ဒါလည်းတော်တော်များပါပြီအဲတချို့လည်းလာခြင်းနဲ့မလာနိုင်တဲ့ပုဂ္ဂိုလ်တွေလည်းရှိကြပါလိမ့်မယ်အဲရှိကြပါလိမ့်မယ်သို့တော်များသောအားဖြင့်တော့ကျွေးတွေငွေတွေရတာတော့တချို့ကသိပြီးတော့လေးလေးနက်နက်နှလုံးသွင်းကြဘူးနည်းနည်းဟပ်ပေါ့ပေါ့ဒီလိုအောင်းမဲ့အရေးကြီးတာကဒါမှအရေးကြီးတာပညာရတနာရဖို့ ဘုန်းကြီးတို့သာသနာ့ရေးတာမာလာတွေတရားထုတ်ကြတယ်ဆိုတော့အဲ့ဒီပညာယတနာတွေကြောင့်အားထုတ်တာပဲအားထုတ်လို့ရလဲရပါတယ်ရအောင်လည်းဘုန်းကြီးတို့ကညွှန်ကြားပေးပါတယ်ဟောယုံပြောယုံနေမဟုတ်ဘူးတချို့တရားဟောဟောယုံနေမယ်နောက်ပိုင်းတရားထုတ်ခြင်းပါလေဘယ်လိုအားထုတ်ရမလဲဆိုရင်တောင်းခံပြီးညွှန်ကြားဖို့ရတယ်မလွယ်ဘူးသူကညွှန်ကြားပြသနိုင်အောင်တော့အခွင့်အခါမရှိတာနဲ့သူကမလွယ်ဘူးမအားလာတာနဲ့မလွယ်ဘူးသူက ခဲရင်းပါတယ်ဘုန်းကြီးတို့ဟိုမှာသမဏဒါနဖွင့်ပြီးတော့ညွန်ကြပြသတယ်အာထုတ်တဲ့ပုဂ္ဂိုလ်တွေဒီပညာတွေရတာပဲဒါကြောင့်လူယရဏဘယ်ဟာလဲဆိုတော့လူယရဏအသိလိမ္မာပညာပဲဘာသာပြန်ထားပါတယ်အဲဒါလေးဆိုရမယ်လူယရဏဘယ်ဟာလဲလူယရဏအသိလိမ္မာပညာပဲလူယရဏ လူယရဏပဲဟာလဲလူယရဏသိလိမ္မာပညာပဲလူယရဏ ယရဏအသိဉာဏ်ပညာအခုဟောဖို့ပဲဒါပဲမဲ့လို့နောက်နာပိုင်းကပိုက်ကလေးကတူတူလေးဟောနေပြီးသွားအဲ့ဒါလေးရင်ဟောမှာဒီလူယရဏအကြောင်းဟောလို့ရှိရင်နောက်နာပိုင်းဟာလေးနောက်ဆုံးကြအချိန်ကြီးတော့မဟောရပဲနဲ့ကြားနေကြတယ်ဒါအောင်သူ့အရင်ဟောမှပြန်သိန္ဒုစောရေဟိဒုရံဗန္တိဘုံတော်နေဝံထွန်းလင်းတောက်ပါတော်မူပေသောမြတ်စွာဘုရား ဇောရေဤသခိုးရမြလူသောသူဇောတော်သည်ဒုရရမခိုးမြူနိုင်သောဥစ္စာကင်သူအဘေဘာနီမြတ်စွာဘုရားနတ်သားကမေးဖို့လူလူသောသူဇောတွေသခိုးတွေတမြတွေလူနိုင်နေမခိုးနိုင် မလူရနိုင်တဲ့ဥစ္စာကဘယ်ဟာပါလဲရေးကြည့်တယ် ညာတွေခိုးလို့ယူလို့လူရဲလို့မရနိုင်ဘူးဆိုလို့ရှိရင်အဲသိနေရကြတာပေါ့သိချအခုတော့ကိုယ်ပြည့်စည်တဲ့သူများခိုးသွားမလို့လို့လူရဲသွားမလို့တော့မနာကြည့်ဆက်ရတယ်ဒီသွားရင်ပါရင်ပဲမဲ့တော့မှခပိုင်းနိုင်တို့ဘာတို့ကရှိတော့အဲလူသွားမလို့လို့ဒါလည်းကြည့်ဆက်ရတယ်မူးမဲ့မမဲ့ပုဂ္ဂိုလ်တွေဘာကုန်တာလဲတော့ကြလို့ရှိရင်ဟွန်းဒါကြပါသားလို့ရှိရင်စိတ်မချမ်းသာတွေဖြေရအဲအရေးကြီးရဲ့ ချက်ချင်းလည်းငယ်ပေးရဆားရမယ်ငွေတို့ဘာလို့များပါသွားလို့ရှိရင်သိနေတာကဘောအဲဒီမှာနတ်တော်လေးပါတယ်အဲကိုကြည့်စီချင်းဘယ်သူမှမခေါ်နိုင်ဘူးမလူနိုင်ဘူးဆိုရင်သိနေရကြတာပေါ့မြတ်စွာဘုရားလက်ထက်တုန်းကစာရဲပေတဲ့ပါတဲ့တိုင်းပြောမှာဇောတိကတစ်ထည်ကြီးဆိုတာသူပြည့်စင်ညာမသိရင်ဘယ်သူမှမယူနိုင်ဘူးဆိုတာကိုဒါကလူတိုင်းလူတိုင်းအဲဒီလိုသာဖြစ်နေမယ်ဆိုသိနေရကြမှာဘာမှစောင့်ရှောက်စရာရှိမှာမဟုတ်ဘူး အဆောင်လျှောက်တော့မလိုတော့အခုတော့ဘိုးမဲ့ပုဂ္ဂိုလ်လူမဲ့ပုဂ္ဂိုလ်တွေကအလွယ်တကူခွန်းနိုင်လူနိုင်တော့အဆောင်လျှောက်တရားလည်းလိုတယ်ကိုယ့်ဟာကိုယ်လည်းအနတ်ထင်းသိမ်းရပါတယ်စောင့်ရှောက်ရပါတယ်ဒါတော့ဘယ်သူမှမခိုးနိုင်ဘူးဘယ်သူမှမလူရနိုင်ဘူးဆိုတော့ပစ္စည်းများရှိလို့ရှိရင်အဲဒီလိုပစ္စည်းတွေသိမ်းတာသိကောင်းတာပေါ့အဲဒါကြောင့်နတ်သားကမေးပါတယ် ဘုံညာစောရေဟိဒုဟရံဒေဝဗုဒ္ဓသီလရဲ့နာမည်များလျှောက်ထားသောဩနတာသောရေဟိတခိုးရမြလူသောသူသောတော်သည်ဒုဟရံမခိုးမြူနိုင်သောဥစ္စာကဘုံညာဒါနပိတာအစရှိသောကုသိုလ်ကောင်းမှုပါပေသည်တခိုးရမြလူသောသူသောတွေမခိုးနိုင်တာဆိုတာကတော့လောကမြူကြီးကတော့မရှိဘူးလို့ဆိုရမှာပါပဲဟိုဇောတိကတထေကြီးကဒုက္ခညောင်းဖြစ်နေတာမြူကြီးကမခိုးနိုင်တာမဟုတ်ဘူး အဲတော့လောကနေရာချင်းပစ္စည်းဆိုတာကတော့စိတ်တစိတ်လည်းခိုးယူသွားရင်ပါသွားတာပဲအတင်းနိုင်တဲ့ပုဂ္ဂိုလ်တွေကလူရည်ပြီးယူသွားတယ်ပါသွားတာဘယ်နဲ့မှမတတ်နိုင်ဘူးတဲ့လောကပစ္စည်းတွေကတော့မခိုးမြူနိုင်တဲ့ပစ္စည်းရလို့အတိအကျမရှိဘူးဒါပေမဲ့လို့တစ်ခုတည်းတစ်ခုတည်းဆိုင်ကားတဲ့ပစ္စည်းတော့ရှိပါတယ်အခုရွှေတော့ငွေတော့ဆိုတာဇင်ကမ ပြုလို့ပြောင်းလို့လွယ်တဲ့ပစ္စည်းတဲ့အဲဒါကသူ့လက်ထဲရောက်သူ့ပစ္စည်းဖြစ်နေတာကိုယ်လက်ထဲရောက်ကိုယ်ပစ္စည်းဖြစ်တာပဲအဲအသုံးဆောင်ပစ္စည်းတွေတွေောင်တင်တို့ဘာလို့ဆိုလို့ရှိရင်သဘိုင်းနိုင်တို့ဘာလို့ကသူနှိုက်တာသူ့လက်ထဲရောက်နေသူပစ္စည်းဖြစ်နေသူ့ထောင်ထဲထဲတာသူ့ဟာဖြစ်နေအဲဒီလိုပဲလောလောကူကူနဲ့သူကပါသွားနေအဲဒီလိုဇင်္ဂမဖြစ်တဲ့ပစ္စည်းကို ထိုင်နေအောင်လို့သာဝရပစ္စည်းလုပ်ရတယ်သာဝရပစ္စည်းဆိုတာကတော့မြေတို့၊ရာတို့၊ဆန်တို့၊ဥယျာဉ်တို့၊တိုက်တာတို့အဲဒီလိုဟာတွေကြောင်းလဲထားဒါဆိုရင်လည်းထိုင်သွားတယ်ဒါလည်းပဲဒီနည်းနည်းနဲ့သူကလူရပြီးယူနိုင်နေတာပါပဲမတရားပြန်တရားဆွဲပြီးတော့လည်းယူနိုင်တာပဲခြားနည်းဖြင့်လည်းပဲအာပျက်စီးနိုင်နေတာပါပဲမထိုင်နေသေးဘူးတဲ့သူ့တဲ့ထိုင်နေအောင်ဘာလုပ်ရကြလဲဆိုလို့ရှိရင် သင်္ဃသမဥစ္စာပြောင်းလို့ရတယ်လေခဏကပြောခဲ့တဲ့ပညာပေါ့လေသင်္မွေးဝါညောပညာတွေအဲရွှေရင်ငွေတွေကုန်ခံပြီးတော့ကလေးတွေပါလေပညာပညာပေးတာလားပဲသင်္ဃသမဥစ္စာကိုယ်ရင်ငါနဲ့တူတယ်တဲ့ခရီးသွားတဲ့အခါကာလမှာမိမိတို့လက်တို့ခြေတို့ခေါင်းတို့ကိုယ်စိတ်ပိုင်းနေတာဘယ်မှမေ့ကြနေတာမရှိဘူးမေ့ကြနေတာရှိပါမလားမရှိဘူးကိုယ်လက်တစ်ခုကိုမှကိုယ်အိမ်ထားရမိလို့ကြားနေလို့ကြားယူရတယ်ဘယ်ရှိမလဲ ခြေမရှိဘူးခေါင်းလည်းမရှိဘူးဟောဒီနေ့ဒီစီးတွေကလည်းကြမ်းကြံနေတတ်တယ်အဲ့ဒါကိုရင်ငါများသွားရင်ပါသွားတာပဲအဲ့ဒါလိုပဲအပင်မွေးဝါးကြောင့်ပညာတတ်ထားရင်ပဲသွားတာပဲရောက်ရောက်သူကအဲ့ဒီပညာနဲ့သမွေးနိုင်တယ်တဲ့ဗမာနိုင်ငံကနေပြီးချုပ်ပညာရပုဂ္ဂိုလ်တွေအခြားနိုင်ငံတွေသွားပြီးတော့စီးပွားဥစ္စာတွေဆရာလောက်တိုင်းနေကြတယ် သူတို့လည်းဟိုမှာလူကြီးလူကောင်းတွေမနာဟန်ကြနေတာပါပဲအရှင်ပြင်းနေတာပါပဲအဲ့ဒါကအင်္ဂါသမဥစ္စာတဲ့သူကဒါကတော့ခိုးလို့မရဘူးသူတတ်နေတဲ့ပညာတော့ခိုးလို့ပဲမတတ်နိုင်ဘူးအတင်းဓညာတိုက်ယူလို့လည်းမရဘူးသူတတ်နေတဲ့ဥစ္စာကမဖြစ်နိုင်ဘူးဒါပေမဲ့လို့တနည်းနည်းဖြင့်တော့ကိုအနှောင့်အယှက်တော့ဖြစ်နိုင်တယ်ဒီဒီအဓိတပညာနဲ့အဲစီးပွားရေးမလုပ်ရဘူးဆိုလို့ရှိရင်အဲ့ဒါ ဥပဒေနဲ့ပါလဲကန့်သတ်လိုက်လို့ရှိရင်ဒါမလုပ်ရဘူးဒီလိုအနှောင့်အယှက်တော့ဖြစ်နိုင်တယ်အဲလုံးလုံးမခိုးမယူမလူရနိုင်တာကတော့ကုသိုလ်ကောင်းမှုပဲတဲ့ဒါနာကုသိုလ်တွေပြုထားတဲ့ပုဂ္ဂိုလ်တွေအဲဒါမခိုးယူနိုင်ဘူးတဲ့သူကုသိုလ်ကိုဘယ်သူမှဘယ်နည်းနဲ့မှခိုးယူလို့မရသူကုသိုလ်ကသူကောင်းကျိုးပေးမှာပဲယခုအကျိုးမပေးအောင်တားထားပေမဲ့နောက်တစ်ချိန်ကျသူအကျိုးပေးမှာပဲကုသိုလ်ကောင်းမှုကတော့ကောင်းကျိုးပေးမယ်တဲ့အဲဒါကြောင့် ငွေရကြရလာတယ်ဆိုရင်အဲ့ဒီငွေရကြဟာသိမ့်ဆယ်ထားမတော်တဆပျောက်သွားနိုင်တယ်ဒီငွေရကြတရားနဲ့စပြီးတော့ဖြစ်စေတရားနဲ့စပြီးတော့ဖြစ်စေသံဃာနဲ့စပြီးတော့ဖြစ်စေပုဂ္ဂိုလ်တူနဲ့စပြီးတော့ဖြစ်စေအဲလူဒန်းနဲ့လူဒန်းလိုက်တဲ့ပုဂ္ဂိုလ်လူဒန်းလိုက်ပြီတဲ့အဲတရားဖို့လူဒန်းလိုက်တယ်အဲဒီတရားဖို့ကောင်းမှုဟာမပြောင်းပြနိုင်တော့ဘူး ယ်သူမှမခုံးယူနိုင်တော့ဘူးဥစ္စာကတော့ဖြင့်ဆင်းရဲသွားပြီတဲ့ဒါကဒါနနဲ့ပဲသီလနဲ့လည်းပဲကြာဖိုးသီလစောင့်ကြောက်လိုက်လို့ရှိရင်ကြာဖိုးတခါတည်းဆင်းရဲသွားတာပဲသီလကြာဖိုးဘယ်နဲ့လို့စောင့်ကြောက်မလဲလို့မေးကြကြည့်တယ်ရှိပါတယ်ဘာဥစ္စာမခိုးယူပါဘူးဆိုတဲ့သီလဟာတရားတန်နဲ့သူများဥစ္စာကို ခိုးရရှိပေမဲ့မခိုးဘဲနဲ့ကြောက်ကျင်ရင်ဒါကြာခိုးသီလပေါ့ဒီညာလေးလည်းရှိပါတယ်အများကြီးပါပဲဒီနေ့အလုံးလုံးလို့ရှိရင်ပြင်းရဲ့ကြရရမှာပဲဒီနေ့အလုံးမလုံးတော့ဘူးစေပါသီလပဲဆောက်တည်လိုက်တော့မယ်ဆိုပြီးဆောက်တည်ပြီးကျင်းဒါလည်းပဲကြာခိုးသီလလို့ဆိုရမှာပေါ့အဲဒီလိုဟာတွေရှိပါတယ်ကြည်ကြရတယ်အဲသီလကျင့်ထားလို့ချင်းအဲဒီသီလဘယ်တော့မှမပြတ်တော့ဘူးလေခိုင်မြဲသွားတယ်ဘာဝနာလည်းဒီတိုင်းပဲကြာခိုး မကြဖို့30ဖို့စသည်ဖြင့်ဒါတွေအကုန်လုံးရနိုင်ပါတယ်အဲဒီကုသိုလ်ကောင်းမှုအပြင်မိမိတို့ပြုနေနေပြုနေနေများများပြုများများနေစဉ်နေစဉ်ဘာမှစိတ်မကုန်မဲနဲ့ပြုနိုင်တဲ့ကုသိုလ်တွေရှိပါတယ်နေစဉ်နေစဉ်ဖျားရှိခိုးမေတ္တာပို့အာကုသိုလ်ကောင်းမှုတွေဖြစ်နေဘာမှစိတ်မကုန်ဘူးတရားကိုရေတူတယ်ရေဆိုတာကတော့ဝယ်ရတယ်လို့သိမှရှိပါဘူးဝယ်ရလည်းပဲ

အကိုရမြလူစိုးသူစိုးတွေပဲတိတ်တိတ်လည်းမခိုးယူနိုင်ဘူးအဲအထင်ရနိုင်တဲ့ပြုပြီးလူရပြီးတော့လည်းမယူနိုင်ဘူးပြဒါကတော့အကုန်လုံးနားလည်ပါလွယ်ပါတိတ်ကျက်ချက်ကိုမလိုပါဘူးအဲဒါကြောင့်အဲဒီဥစ္စာဘုန်းကြီးဆောင်းဖို့ကလေးလုပ်တာမခိုးနိုင်တာမခိုးနိုင်တာပဲဟာလဲမခိုးနိုင်တာကုသိုလ်ကောင်းမှုပဲလို့ဒီမှာပေးထားတဲ့အတိုင်းဆိုရမယ် မခိုးနိုင်တာပဲဟာလေမခိုးနိုင်တာကုသိုလ်ကောင်းမှုပဲမခိုးနိုင် ဆိုကောင်းမှုတဲ့အခုသဟပုညကာရီအဖွဲကနေပြီးတော့ဟောတရားလူတွေတူတယ်တရားလူတွေတူတော့အဲဒီတရားလူတွေတူတဲ့ကုသိုလ်ကောင်းမှုတွေကဘယ်သူမှမခုံးယူနိုင်ဘူးဘယ်သူမှမလူရနိုင်ဘူးအဲဒီကုသိုလ်တွေကိုအပိုင်ရသွားတာဒီဘဝရာမုန်တော်တော်ဘဝတွေတဲ့ဒီကုသိုလ်တွေကလိုက်ပြီးတော့ကောင်းကျိုးတွေပေးသွားမှာပဲအမှန်တန်နေရာကြပါတယ်ဒါကတော့နားလည်ပါပြီသူတို့ပဲ ဒါဘုန်းကြီးကနေ့ကများများဟောရမှာကတော့ဟိုတဲ့ဟောရမှာပညာအကြောင်းဟောရမယ်ပညာအရေးကြီးတယ်အဲဒီပညာအတွက်အရေးကြီးတာပဲဘုဒ္ဓသောဘဂဝါဘောရယဓမ္မတေတိတိသောဘဂဝါကျွန်ုပ်တို့များ၏အာထာကိုဝေယဖြစ်ဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဘုရားသစ္စာလေးပါးမှန်တရားကိုပိုင်ကြားခြင်းနှင့်ကိုယ်တော်တိုင်သိမြင်တော်မူပြီး၍ဘောရာယပတ္တဝါများငါတို့အားလည်း

မော်တော်ကားတွေဘာတွေငင်ထားတွေလည်းရှိတာမဟုတ်ဘူးအဲခြေလင်းလျှောက်ပြီးတော့ဟိုမျိုးဟိုရွာဒီမျိုးဒီရွာဒေသကြီးလှိပြီးတော့တရားဟောနေရနေရောညရောဟောနေရတာပဲတကောနဲ့ကြွမယ်ဆိုရင်ဖြစ်ပါတယ်ဒါပေမဲ့လို့တကောကနေရာတိုင်းမသုံးပါဘူးရေးကြည့်တဲ့အခါမှာသုံးတယ်အဲဒီတော့မြတ်စွာဘုရားဟောတော်မူခဲ့တယ်အဲဒီတော့မြတ်စွာဘုရားသိပြီးမှဟောတယ် မသိဘဲနဲ့ကြံတွေးပြီးတော့ဟောတာမဟုတ်ဘူးလောကမှာဟောကြပြောကြတယ်ဆိုတာကြံတွေးပြီးဟောတာတွေကလည်းတော်တော်များများပါပါတယ်ပို့ပြီးတော့များတယ်လို့ဆိုနိုင်ပါတယ်ဘာဖြစ်လို့လဲဆိုဘုရားမြတ်စွာဘုရားမှတပါအလွတ်ဖြစ်တဲ့ပုဂ္ဂိုလ်တွေကဒီလိုကြံတွေးပြီးဟောကြတာပဲအဲတော့ကြံတွေးပြီးတော့ဟောကြဘုရားမြတ်စွာဘုရားကကိုယ်တော်တိုင်သိပြီးမှ ကိုသိတဲ့တရားကိုသိတယ်လို့ပဲသူများသိကြပါစေဆိုပြီးတော့ဟော။ဒါကြောင့်မြတ်စွာဘုရားဟောတဲ့တရားသွားခါတာကောင်းစွာဟောတဲ့တရားပဲ။အဲဒီလိုကိုယ်တိုင်မသိဘဲနဲ့ကြံတွေ့ပြီးဒီလိုဟုတ်တန်ရဲ့ဟိုလိုဟုတ်တန်ရဲ့ဆိုပြီးတော့တွေးစားဟောတဲ့တရားတွေဒုရခါတာမကောင်းတဲ့ပြင်ဟောထားတဲ့တရားတွေတဲ့သူဟောတဲ့တဟုတ်ခြင်းမဟုတ်မှာတဲ့။မြတ်စွာဘုရားဟောထားတဲ့တရားကကိုယ်တိုင်တွေ့ပြီးတော့ဟောထားတော့ဒါဒီကြဟုတ်လားဥပမာအားဖြင့်အခုခေတ်မှာ ဒီစက်မှုလက်မှုတွေပေါ်လာမော်တော်ကားဆိုတော့မော်တော်ကားပြည်တွင်တဲ့ပုဂ္ဂိုလ်ပထမမော်တော်ကားလုပ်တဲ့နည်းသူရရလာတော့သူလုပ်တဲ့နည်းသူကိုယ်တိုင်ကနားလည်ပြီးတရားကိုမော်တော်ကားပဲလို့လို့ရင်ဘယ်လိုဖြစ်လဲဆိုပြီးတော့သူကနေပြီးတစ်ဆင့်ညွှန်ကြားအဲဒီညွှန်ကြားတဲ့ဟာတွေကောင်းကောင်းညွှန်ကြားခြင်းပဲမလွယ်ဘူးသူကဓမ္မရေးဆေးတွေအဲကြံစပြီးတော့ဆေးတွေပြည်တွင်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲဒါတွေလည်းပဲ ယောဂကြောက်စင်နေတဲ့ဆေးဟိုယောဂကြောက်စင်နေတဲ့ဆေးအဲယောဂမျိုးမျိုးတွေကြောက်စင်နေတဲ့ဆေးတွေပြီးတွင်းနဲ့အဖျားယောဂကြောက်စင်နေတဲ့ဆေးရှိတယ်ဒီပြင်ယောဂတွေကြောက်စင်နေတဲ့ဆေးတွေရှိတယ်အဲဒါတွေကိုယ်တိုင်တစ်ခါလဲလက်တွေ့ကြာမိပြီးတော့ကိုယ်တိုင်တရားသိပြီးတော့မှဒီဆင်းကြီးတွေကိုသူများတွေညွှန်ကြားပေးတော့တာအကောင်းဆုံးညွှန်ကြားခြင်းပဲအဲ့ဒါလိုပဲ မြတ်စွာဘုရားကပြီးရင်ပြီးလိုက်တဲ့သစ္စာလေးပါးတရားတွေအမှန်တိုင်းပြီးအောင်ကိုယ်တိုင်အားထုတ်ပြီးပြီးပြီးတော့မှဟောထားတဲ့တရားတွေသွားခါတာကောင်းစွာဟောတဲ့တရားတဲ့အရေးကြီးပါတယ်ဒါနာသီလတဲ့ဘာဝနာတွေဟောရမှာပို့ပြီးတော့ရေးကြည့်ရဒါနာသီလကတော့ဉာဏ်ငါနေရှိတဲ့အတိုင်းဟောရင်မမှားပါဘူးသူကမှားနေတာဘာဝနာကတော့ဉာဏ်ငါနေရှိတဲ့အတိုင်းဆိုပြီးတော့ ကိုယ်ထင်ရတယ်ယူဆဟောရင်လွဲတယ်အများကြီးပါတတ်တယ်ဘာဝနာဆိုတဲ့ကျမ်းဂန်လည်းမှီရမယ်ကိုယ်တိုင်လည်းပဲရှင်းကြံအားထုတ်ပြီးတော့ကိုယ်ရည်တရားလည်းရှိရမယ်ရေးကြည့်တယ်ကိုယ်ရည်တရားမရှိဘဲနဲ့အာစာတဲ့ပါတာပဲဆိုပြီးတော့ဒါရင်တွေ့တာပဲဆိုပြီးဟောစာတဲ့ကတော့ဟုတ်သားပေါ့ကိုယူတာကလွဲနေတာဒီသေးတာကိုစာကစာရကြဇာတိပါဠိတွေကျွတ်နေပေမဲ့လို့ကိုယ်ကယူနေတာတွေယူပြီးတော့ အဲဒီလိုဟောပြောနေဒါတွေကမမှန်ဘူးခွန်ကြီးတခါကစာအုပ်တစ်ခုတွေ့ဘူးလေကြာပါပြီဆိုင်းရင်လည်းတွေ့ဘူးအဲဌာနအမည်တော့မပေါ်ပါဘူးကြီးရပါပဲကြာပါပြီခွန်ကြီးဆိုင်းရင်ကဘုခွန်ကြီးတို့ယာနာကြီးရပါပဲအဲဒီကလူကြီးတယောက်ကရေးသူကအဲဒီမှာအဲဒီဌာနကသူကခေါင်းဆောင်ကြီးပေါ့ပါဠိတော်ကြီးကိုးကားထားတယ်သူကကိုးကားကိုးကားပြီးအောက်ကအဓိပ္ပာယ်ကြီးကသူကတခြားပါဠိကတခြားသူအဓိပ္ပာယ်ကြီးကဩကြပါပြီတော့နော်ဒီစာအုပ်ကလည်း ပါဠိတွေကလည်းဆရာဟောတဲ့ပါဠိတွေကမှားနေတယ်။အောက်ကသူယူထားတာတွေသူကသူများကိုဖောက်တယ်ချထားတာတွေကအလွဲတွေဖြစ်တာပဲ။ဒါကားကိုဆရာတော်ကြီးတစ်ပါးကပြောတယ်။ကျမ်းစာအုပ်ဝင်မယ်လို့တဲ့။နေရာမကြပြီဆိုရင်ထက်တယ်တဲ့။နေရာမကြပြီဆိုလို့ချင်းသူကျမ်းနဲ့ရေးထားတာကဆရာဟောပါဠိတွေကလည်းပါ။ မဟုတ်တာတွေကလည်းပါနေလို့ရှိရင်ဘယ်နှထားရမှမကြည့်ဘူးတဲ့300ခက်တယ်တဲ့ဘာနဲ့တူနေကြလဲဆိုလို့ရှိရင်ဓမ္မနဲ့တွဲပြီးတော့ရိုက်ထားတဲ့ယဟန်ပုံလိုဖြစ်နေတယ်တဲ့အဲဓမ္မနဲ့တွဲပြီးရိုက်ထားတဲ့ယဟန်ပုံဟာယဟန်အာယုံပြုပြီးခေါင်းရင်းကထားလို့လည်းပဲနေရာမကျဓမ္မအာယုံပြုပြီးခြေရင်းကထားမယ်ဆိုတော့ယဟန်ကခြေရင်းကဖြစ်နေရာမကျ အဲဒီလိုဖြစ်နေတယ်တဲ့ဟိုမှာဆရာတော်ကြီးတွေဘာကပြောအဲဒီလိုပဲကိုယ်တိုင်ကတရားကိုကြာကြာနာနာအာမထုတ်ဖဲနဲ့ဘာဝနာတရားဟောလို့ရှိရင်အလွယ်အမှားတွေပါရတယ်တဲ့ရေးကြည့်ပါလေအဲအခုမြတ်စွာဘုရားကတော့အဲဒီလိုမဟုတ်ဘူးကိုယ်တိုင်သိပြီးမှဟောတယ် သောဘဂဝါငါတို့မြတ်၏အာရာကိုဝရာစေပြတော်မူသောတို့မြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးပါးမှတရားကို ပိုင်းခြားထင်နှင် ကိုတော်တိုင်းပင်သိမြင်တော်မူပြီး၍ဘောရာယသတ္တဝါအများကျွန်ုပ်တို့အားလည်းလာတူစွာသိမြင်ကြပါစေခြင်းကျိုးငါဓမ္မံသစ္စာလေးတန်တရားမှန်ကိုဒေတေတိကရုဏာရှိသွားခြင်းအပြင်ဟောကြားတော်မူခဲ့ပါ၏အဲဒီလိုဟောရတယ်အခု အဲ့ဒီမြတ်စွာဘုရားဟောတာပဲတရားဘုန်းကြီးတွေမှာသိရင်ဟောရမယ်ဘာဝနာမယပညာတဲ့ဝိပဿနာပညာပဲဝိပဿနာပညာဝိပဿနာပညာအားထုတ်တော့ဘယ်လိုအားထုတ်ရတော့ဆိုတော့တတိပဌာနာသုတ်ဒေသနာတော်ကြီးဓာတ်ရိုက်ဟောထားပါတယ် ေကာယနောယံဘိကဝေမေဃတာတနာဝိတုရိယသောကပရိယေဝနံပပရိကမယဒုက္ခဒေါမနတနာအထင်ငမာယညာယတအတိကမနိဗ္ဗာန်တသိသိရှိရယယရိဒံသတ္တရောတတိပဌာနံဘိကဝေယံတို့ယရိဒံယေဤမေသတ္တရောတတိပဌာနအမြင်၄ပါးသောတတိပဌာန်တရားတို့သည်တန်တိရှိကြကုန်၏အရာမေဃတတိပဌာန်၄ပါးတည်းဟူသောဤပြန်လာမည်သာဒနာပတ္တဝါရောဤ ဝိတ္တရိယာသီလသာမြေခြင်းမှာကင်ဝေးစင်ကြံလို့ငါဧကယနောမေကောတခုဒီသောလမ်းတကြောင်းဤသောခီးပါပဲဒီတတိပဌာန်၄ပါးဆိုတာသီလသာမြေခြင်းစင်ကြယ်ကိုကိလေသာဆိုတာဒီနေ့ကပြောခဲ့တဲ့အတိုင်းရဟန်းဘုရားပါတဲ့အတိုင်းနဲ့လောဘဒေါသမောဟအစရှိသောကိလေသာ10ပါးကျေပေါ်လို့ရှိရင်1500အဲဒီကိလေသာတွေစင်ကြယ်သွားအောင်ရှင်းတဲ့လားတဲ့ဧကယနော တခုတည်းသောလမ်းမယ်တဲ့တကြောင်တည်းသောလမ်းမယ်တခုတည်းသောလမ်းဆိုဒီပြင်လမ်းမရှိဘူးလို့ဒီလိုဆိုလိုပါတယ်အဲဒါဒီကဆရာသောရဏတွေတောင်တက်ထားပါတယ်သတိတံ၄ပါးတခုတည်းသောလမ်းဆိုတော့နသမဗရံတွေလည်းရှိပါသေးကောတဲ့အာဒါကအချင်းချုပ်ပြောတာတဲ့တတိပဌာန်ဆိုရင်သမဗရံတွေပါတယ်တဲ့ အင်းဒီလည်းပါတာပဲဘိုလ်လည်းပါတယ်ဘုဇင်လည်းပါတယ်မဲ့ကျင်လည်းပါတယ်ဝရိတရိယာတရား38ပါအကုန်ပါနေတာလေဒီထဲမှာတတိပဌာန်ကခေါင်းတက်ပြီးကြိုက်အကုန်ပါတယ်အဲဒီတော့တခုဒီသောလမ်းဆိုတာအကျဉ်းချုပ်ပြောရင်တတိပဌာန်လမ်းအပြည့်ပြောလို့ရှိရင်ဘောဓိပတိယတရား38ပါးလမ်းအဲဒါဟာတခုဒီသောလမ်းပဲတရားနည်းသောလမ်းတရားနည်းသောလမ်းဆိုတာကတော့လမ်းွယ်လမ်းကွမရှိဘူးဇလမ်းနဲ့တစ်ချောင်းနဲ့သွားတဲ့လမ်း အခုဒီရံကုန်မြို့ထဲမှာလမ်းဆိုတာတလားနဲ့မရှိပါဘူးဟိုဟိုနာကြခွဲကြည့်ဒီနာကြခွဲကြည့်လမ်းမကြတယ်သိညာဟောဒေါ်လာနေကြတော့ပြောင်းနေပဲပဲမှခွဲကြမလို့အဲ့ဒါမှားကြမလို့လမ်းဆုံးရင်ကြွားတွေ့တယ်ဆိုတာလည်းပဲအဲ့ဒီလမ်းဆုံးအောင်သာလိုက်ဆုံးလို့ရှိရင်ကိလေသာကျင်းကျင်းနဲ့တရားသူတရားမြတ်ကိုကိုယ်တိုင်တွေ့ရလိမ့်မယ်တဲ့အဲ့ဒါကိုမြတ်စွာဘုရားအားပေးပြီးတော့ဒီတော့ခေါ်ထားပါတယ် လောကပရိဒေဝနံသို့ရင်ပူဆွေရခြင်းကိုကြွေရခြင်းတို့အပမတိကမှာကြောလွန်ရလို့ငါဧကယနောမေကောတခုဒီသောလံကြောင်းဒီသောခီးပါပဲဒီသို့ရင်ပူဆွေရတဲ့ငိုကြွေရတဲ့ဆိုတာဘယ်သူမှလုံးမရှိကြဘူးမသို့ရင်မပူပန်ရမပူပန်ရပဲနဲ့အများရန်ဝမ်းနဲ့ဝမ်းသာနဲ့ချမ်းချမ်းသာသာနဲ့နေကျင်ရတယ်မနေကျင်ရပြီဘူးလားနေကျင်တယ်အလုံးပုဂ္ဂိုလ်တွေနေကျင်ရတယ် သမာဓိရတာမဟုတ်ဘူးတခြားနိုင်ငံကလည်းဒီလိုနေကျင်တာပဲတစ်ကမ္ဘာလုံးကသူတွေအကုန်လုံးဒီလိုနေကျင်ကြတယ်တော်ကြတော်ကြအစွန်ပြားလူတွေလည်းပဲဒီလိုနေကျင်ကြတာပဲဆိုရင်သူဆွေးမှုကိုကျွေးမှုမရှိဘဲနဲ့ဆန်းဆန်းသာသာကြီးတဲ့နေကျင်ကြဆန်းဆန်းသာသာကြီးနေကျင်ကြရင်လည်းဘာကြောင့်ဆင်းရဲနေရတော့ဆိုတော့နီးမမှန်လို့လို့ပြောရမှာပဲ ဇုံတစ်ခုပစ္စည်းပြောင်းနေတဲ့ပုဂ္ဂိုလ်ပစ္စည်းကြတဲ့အခါကာလမတွေ့ဘူးမတွေ့ဘူးပြောဟာမတွေ့အလွဲကြည့်တော့မတွေ့တာလို့ပြောလိုက်တယ်ဒီလိုယောက်ကသူကမှန်တော့မှန်တယ်အလွဲအလွဲကြည့်နေလို့ပဲအလွဲကြည့်နေလို့ဆိုတော့ဘယ်ကြည့်ရမလို့ဒီလိုတော့မေးတော့မပြေဘူးအဲ့ဒါလိုပဲအခုကအလုံးချမ်းသာခြင်းရပါရင်နဲ့ဆိုရင်ဘူးဆွေးတွေကျင်းကျင်ရပါရင်နဲ့မကျင်းပဲဖြစ်နေတာလွဲနေလို့ဒီလိုပြောရမှာမှန်တာကဘယ်ဟာလုံးဆိုအခုတော့ဒီမှာတော့ပြောကြပြီလေမှန်တာရှိပါတယ်ဒီမှာ တတိပဌာန်၄ပါးတဲ့အကျေအားဖြင့်ဘောဓိဝခိယတရား38ပါးပါပဲတဲ့အဲ့ဒီကျင့်လန်းကိုကျင့်ပါတဲ့ဒီကျင့်လန်းကျင့်လို့ကျင့်တာတခုရီတော့လမ်းမယ်ဒီကျင့်လန်းမရှိဘူးတဲ့ဒီကျင့်လန်းနဲ့မထွန်းနဲ့တချို့ကထွန်းတယ်ဘူကာလာမှာထွန်းရပါလေပုဂ္ဂိုလ်အနေနဲ့ပြောလို့တော့သိနေရမှာကြောက်ထွန်းရကိုကထွန်းရဒီကထွန်းရဘုရားဟောထားတဲ့လမ်းဒီတိုင်းသွားပါမှာပေါ့ဆိုရင်လွဲကုန်မှာပေါ့သူက အဲပြီးတော့တကြောင်ဒီကလမ်းမယ်တဲ့မလွယ်နိုင်ဘူးလေဒီလမ်းကသာသွားသိချသွားနောက်ဆုံးကြလို့ရှိရင်ဆိုရင်ဘူးဇင်ကိုကျေးတာတွေကျင်းတယ်မြန်မာအထုပ်ပတ်ဒီတွေနဲ့ဗာလိနဲ့ဟောရင်သိကောင်းတာပဲလေလုံးဝအချိန်ကြီးပါအောင်မဟောနိုင်ပါဘူးဒုက္ခဒေါမနသာနာကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းတို့ဤအထင်ငမာယအချုံငင်ရလုံးကဧကရဏောမေကောတခုဒီသောလံကြောင်းဒီသောဂရီပါပဲဒီ ဒုက္ခကိုဆင်းရဲခြင်းကိုယ်ထဲမှာညောင်းတယ်ပူဇော်နာတယ်ကျင်နေကြခဲတယ်ကိုယ်ထဲခံခဲ့တာတွေဘုရားမြတ်ကိုဆင်းရဲခေါ်တယ်စိတ်ထဲကစိတ်မချမ်းသာဘူးနှလုံးမသာဘူးဝမ်းနေတယ်စိတ်ကြက်တယ်စိတ်ညစ်တယ်စိတ်လေးတယ်စသည်ဖြင့်ပြောရတယ်စိတ်ထဲမှာမခံစားရတဲ့သဘောဟူသမျှကိုစိတ်ဆင်းရဲခေါ်တယ်ကိုယ်ဆင်းရဲနဲ့စိတ်ဆင်းရဲဒါနှစ်ခုရှိတာပဲဒီလောကလုံးတတ္တဝါတွေဆင်းရဲနေတဲ့ဒုက္ခရောက်နေတဲ့သဘောပဲ ဘယ်လူမျိုးပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဆင်းရဲတယ်ဆိုရင်အဲ့ဒါနှစ်ခုပဲဒါနှစ်ခုကဘယ်နည်းမှမလွဲနိုင်ဘူးကိုယ်တည်းကဆင်းရဲနေတာဖြစ်ရမယ်စိတ်တည်းကဆင်းရဲနေတာဖြစ်ရမယ်ကြိုးလည်းကိုယ်ရောစီရောနှစ်ခုလုံးဆင်းရဲနေတာဖြစ်ရမယ်အဲ့ဒီကိုယ်ရောစီရောဆင်းရဲနေတယ်တစ်ခုဆင်းရဲလည်းမကောင်းဘူးနှစ်ခုဆင်းရဲနှစ်ခုလုံးဆင်းရဲတော့ဒါမကောင်းတာပေါ့ကိုယ်ရောစီရောဆင်းရဲနေများတော့လည်းနှစ်ခုလုံးပဲဆင်းရဲတတ်ပါတယ် ကိုယ်ဆင်းရဲစိတ်ဆင်းရဲပါတော့တာစိတ်ဆင်းရဲနေရင်တော့ကြတော့တဖြည်းဖြည်းနဲ့ကိုယ်ဆင်းရဲတွေပါလာတာပဲမစားနိုင်မတော့နိုင်မအိမ်နိုင်ဒုက္ခတွေဖြစ်တော့တာအဲဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေဟာသလောကလုံးတတ္တဝါတွေဒုက္ခပေးနေတာတဲ့အဲဒီဆင်းရဲတွေလဲသုံငိမ့်အောင်ရှင်းမြင်လို့ရှိရင်ဒီပฏิပ္ပံလာမယ်အကြောင်းဒီတော့လားတခုဒီတော့လားမယ် ဉာဏ်ရတာအရိယာမဉဏ်ကိုအဓိကမရရခြင်းဟာဧကယနောမေခောတခုဒီသောလံကြောင်းဒီသောဖြစ်ပါပေသည်အရိယာမဉဏ်ရဖို့ရတယ်ဒီလမ်းတစ်ခုတည်းပဲနိဗ္ဗာန်တာသတိကရိယာယာဆင်းရဲခါတဲ့ငြိမ်းရသည်သောနိဗ္ဗာန်မြင်မောပြန်လုံးကဧကယနောမေခောတခုဒီသောလံကြောင်းဒီသောဖြစ်ပါပေသည်နိဗ္ဗာန်မြင်မောပြုဖို့လည်းဒီလမ်းတစ်ခုတည်းပဲသိတင်လားမရှိဘူးတဲ့ဒါကနားလဲလား တိုက်ရိုက်ဟောတာနားမလည်လို့ရှိရင်တော့မပြည့်ဘူးဘုန်းကြီးကဘာမှအနဲ့တွေပါတယ်ဆွဲပေးတာမဟုတ်ဘူးနိဗ္ဗာန်သာနိဗ္ဗာန်ကိုသာဆွဲပေးတယ်မြတ်မဟုတ်သစ္စည်းကရိယာရမြတ်မောပြီတာလို့ငါဒါလည်းဆွဲပေးတာမဟုတ်သူတရနဲ့သိချင်းပြင်ပေးလို့တရက်တူပေးလို့ပြည့်ကုန်မပြည့်ဘူးဒီကရင်တော့တခုဒီသောတကြောင်ဒီသောအမေကောလမ်းပါပဲဒီဒါလည်းသိချင်းတရက်ချုံပေးလို့ကိုမဖြစ်တော့ဘူးသာသူ့အနေရင်းတယ် အဲတော့နိဗ္ဗာန်မျက်မှောက်ပြုရလဲဒီသတိပ္ပံတခုလေးသောလားကြောင်းကြီးတော်ဖြစ်တဲ့ဒီတော့နိဗ္ဗာန်ရောက်ခြင်းလို့ရှိရင်ဘယ်လမ်းသွားမလဲဆိုရင်သတိပ္ပံလမ်းသွားမှာပေါ့ဟုတ်ကဲ့မလားသတိပ္ပံလမ်းကမသွားခြင်းဘူးသတိပ္ပံလမ်းကသွားခြင်းလေဆိုရင်သတိပ္ပံလမ်းကသွားရင်မရောက်ဘူးအဲ့ဒါပဲတို့ကသတိပ္ပံကိုအပြည့်တင်ကြတယ်သတိပ္ပံဆိုတာသမထတွေသမာဓိလမ်းတွေသမထတွေဆိုပြီးတော့တို့ကပြောကြတယ် အဲ့ဒါသူသူတို့သူတို့ဟောတဲ့တရားသတိပဋ္ဌာန်မပါဘူးလို့ဆိုလိုပါတယ်သတိပဋ္ဌာန်မပါလို့ရှိရင်အဲ့ဒါနိဗ္ဗာန်ရောက်တဲ့လမ်းကိုမဟုတ်တော့ဘူးအဲ့ဒါသတိပဋ္ဌာန်ကတခုဒီသောလမ်းတစ်ကြောင်းဒီသောဖြစ်တယ်အကျေဟောနိုင်ရင်တော့သိကောင်းပါတယ်ကျေဟောကြအချိန်မရှိပါဘူးနည်းနည်းပဲအချိန်ပြီးတော့အချိန်ကြီးတော့ကလေးခွန်ကြီးဟောဒီဆောင်းမှုကလေးတွေနည်းနည်းရှင်းပြီးတော့ဟောသွားတယ်တတိပဋ္ဌာန်ဆိုတာဘာလဲတတိပဋ္ဌာန်ဆိုတာ သတိရဥပထာဏဒီနှစ်ခုပေါင်းပြီးတော့သတိပဋ္ဌာန်ဖြစ်နေသတိဥပထာဏဥပထာဏထင်းတယ်တဲ့ထင်းဆိုတာအာယုန်နဲ့ကပ်ပြီးတော့ဒီတာတဲ့သတိဆိုတာဗမာစကားလည်းဖြစ်နေပါပြီသတိရရလားသတိမရဘူးသတိမကောင်းဘူးသတိမေ့သွားတယ်သတိလွတ်သွားတယ်ဗမာစကားလုံးတစ်ခုပြည့်စည်လေးသတိမေ့နေကြားနေတယ်ဆိုရင်ဒါဆုံးရှုံးတာပဲသတိမမေ့ဘူးဆိုလို့ရှိရင်မဆုံးရှုံးဘူးအဲလိုပဲအခု သတိရတဲ့တရားတွေသတိနိယသတိရနေလို့ရှိရင်အဲ့ဒါသတိပဋ္ဌာန်ပဲသတိရတဲ့တရားတွေသတိရတဲ့တရားဘယ်နှမျိုးရှိသလဲဆိုပါဠိညွှန်နေမယ်ဆိုကာယေကာ అను ပါတိဝေဒနာတုဝေဒနာ అను ပါတိစေတစေတ అను ပါတိဓမေဓမ္မ అను ပါဓမေတုဓမ္မ అను ပါတိကာယဝေဒနာစိတ်ဓမ္မဆိုတဲ့အဲ့ဒီအာယုံ၄မျိုးအချင်းချင်းပါချင်း၄မျိုး ဒါနဲ့ကျင့်မယ်ဆိုတော့ရပါသေးတယ်ဒီမှာဝိနည်းတတ္တဝါတွေအလိုကြိုက်လိုက်ပြီးမြတ်စွာဘုရားလေးခုဟောတာဒါနဲ့ကျင့်ရင်လို့ရှိရင်ယုံနာနှစ်ပါးဒါလိုလည်းရပါတယ်ဒါနဲ့ကျင့်ရင်လို့ရှိရင်တော့သဘောတရားမျိုးတည်းလည်းရပါတယ်အဲအဲဒီအခုတော့ဒီကတတိပဌာန်ဒေသနာလာတဲ့အတိုင်းကာယဝေဒနာစိတ်ဓာဓမ္မဆိုတဲ့အာယုံ၄ပါးကပ်ပြီးတော့ဒီနေတာတဲ့ကာယဆိုတာဘာတုံးဆိုကိုယ်မူရာတွေ ရုပ်ပေါင်းနေဘုံမူရတဲ့ဖြစ်တိုင်းဖြစ်တိုင်းသိရမယ်ကာယေတုကာယေကာနုပါတိကာယေရုပ်ပေါင်းကို၌ကာနုပါတိရုပ်ပေါင်းကိုဝရှုသည်ဖြစ်ဝါရုပ်ပေါင်းကိုဟုရှုသည်ဖြစ်၍ဝိရဒိနေရမယ်ရုပ်ပေါင်းကိုလို့ခေါ်တယ်ကာယဆိုတာကအပေါင်းလို့အဓိပ္ပာယ်ရှိရုပ်ပေါင်းနေရုပ်စုဝေးကြီးအဲဒီရုပ်စုဝေးကိုရုပ်စုဝေးတိုင်းသိရမယ်ရုပ်စုဝေးကဘယ်လိုသဘောရှိတော့ မမြဲတဲ့သဘောဆင်းရဲတဲ့သဘောမပြည့်နေတဲ့သဘောအစိုးမရတဲ့သဘောနိစ္စဒုက္ခအတုပအနတ္တအဲဒီသဘော၄ပါးပဲပဂတိလူတွေသင်တာတော့ရုပ်ကိုကြီးကမြဲတယ်လို့သင်နေပါလေငယ်ကလေးဘဝလည်းခုတည်းကကိုကြီးကမြဲတည်နေတယ်သင်တာပဲဘုရားတရားတော်တွေကိုကြားနာနေတယ်ပြောဟောနေတယ်အနေစာမမြဲဘူးလို့တော့ပြောနေတာပဲလေလို့ကိုယ်စိတ်ထဲကတော့ကိုယ်ကိုယ်ကမြဲနေတာ ရဲတယ်လို့ထင်နေတာပဲအဲဒုက္ခဆင်းရဲလို့တော့ဟောတာပဲကြားလဲကြားနေတာပဲဒါပေမဲ့စိတ်ထဲကတော့ဒီရုပ်ကိုကြီးနေပြီးချမ်းသာမှုတွေအတော်အများကြီးရှိနေတာကိုဒါကြောင့်ချမ်းသာတယ်လို့လည်းထင်နေတာပဲအတုပါမတင်နေဘူးလို့လည်းပြောဟောနေကြတာဒါပေမဲ့ကိုယ်ကိုယ်နဲ့ကိုယ်တော့ကိုယ်ဟာနဲ့ကိုယ်တော့တင်နေနေတာပဲငငယ်ရွယ်ပုဂ္ဂိုလ်တွေပိုတင်နေတာပေါ့လေတင်နေတယ်တင်နေအောင်လို့လည်းပြုကျင်နေကြတယ်သူကတင်နေနေတယ်ကောင်းနေတယ်ဒီလိုပဲထင်နေတယ် အနတ္တအသက်ရှင်နေတဲ့အကောင်မဟုတ်ဘူးအတ္တမဟုတ်ဘူးဒါလည်းပြောဟောနေကြတာပဲဒါပေမဲ့လည်းဒီအတ္တကတော့ဆွဲလန်းလွတ်ခဲပါတယ်မလွတ်နိုင်ဘူးအတ္တဆွဲကတော့ရှိနေတာပဲတရားအားထုတ်လို့သောတာပတိမဉ္ဇဉ်ရောက်မှာပဲကောင်းကောင်းကျင်းတာဒုံမဟုတ်လို့ရှိရင်တော့သက်တာရရအောင်သက်တာရအောင်မရှိပါနဲ့အဲဝိပဿနာရှိတဲ့အခါအနတ္တလက္ခဏာပြီးတဲ့အခါလေးမှာအဲဒီခါလေးမှာတကယ်ငါအားဖြင့်တော့ကျင်းပါတယ် အဲဒီအနိစ္စဒုက္ခအနတ္တသဘောအနတ္တသဘောအတုပသဘောဖြစ်တဲ့ကာယရုပ်ပေါင်းကိုကြီးကိုတဲ့အနိစ္စဒုက္ခအနတ္တအတုပပဲလို့မြင်အောင်လို့ရှုပါတဲ့။နော်ဒီလိုရှုဖို့ရတာမလွယ်ဘူး။အဲနိစ္စမြဲတယ်လို့ထင်တာကြီးမမြဲဘူးမမြဲဘူးလို့သိုးနေုံနဲ့မရဘူးညင်းနေုံနဲ့မရဘူး။မမြဲတာလည်းငဲတွင်မှဖြစ်တာမင်းတို့ရှုရမလို့ဆိုရှုပုံနဲ့မြတ်စွာဘုရားပြေးထားပါတယ် အာတာပိကိလေသာပူတော်တွေးချောက်တင်းပြောင်းစင်နိုင်သောသမဂရလုံးလာဝိရိယနဲ့ပြည့်စုံနေဖြစ်၍သမဂရလုံးလာနဲ့မပြတ်မစဲအားထုတ်မှာကာယကိုမူရတဲ့ခြေတိုင်းခြေတိုင်းကိုသဇတ်ရှုနေရမှာတစ်ခုပြီးတစ်ခုနားမနေရဘူးဇက်တိုက်ကိုရှုနေရမယ်အဲသုံးကဝိရိယမပြတ်ကိုအားထုတ်နေရတယ်တချို့ကနည်းနည်းပါးပါးလေးရှုပြီးတော့အဲကိလေသာကျင်းတယ်ဆိုတော့မကျင်းပါဘူးဒီတိုင်းအားထုတ်လို့တော့မပြည့်နိုင်ဘူးတချို့ကပြီးတော့ပြောတယ် အဲသူကကင်းအောင်မှသူမအာမတုပဲနဲ့ဘယ်ကကင်းရမလဲသူကအဲဒီလိုပြောရကြတယ်နည်းနည်းပါးပါးလေးတောက်တိတော့တဲ့အားထုတ်ပြီးတော့ကိလေသာကင်းတယ်ဆိုမကင်းပါဘူးလို့ပြောကြတယ်သူကနေရာမှမကြပဲနဲ့ဒါတော့ဒီမကြမ်းမှာဖြစ်လို့ချင်းဆေးမတော့ရဘူးလားဆေးတော့ရတယ်ဆရာကဆေးတွေပေးအရင်ဆရာကလည်းဆေးတွေပေးတော့ရတယ်ယောဂဝေဒနာကဆေးတစ်ခွဲတည်းနဲ့ပြောင်းမဲ့ယောဂလည်းရှိတယ် တခွဲတဲ့နဲ့ပြောင်းတဲ့ယောဂဆိုတခါတောက်လိုက်ရင်ပြောက်တာပေါ့အဲဆယ်ခါလောက်တောက်မှပြောင်းမဲ့ယောဂတခါတခွဲတဲ့နဲ့တောက်လို့ပြောက်ပါမလားမပြောက်ဘူးဆယ်ခါတောက်မှကိုယ်ကွက်တောင်မပြောက်သေးဘူးဟုတ်လားထိုးသေးတယ်လည်းရှိတယ်တခါထိုးရုံနဲ့ပြောင်းမဲ့ယောဂဆိုတခါလေးထိုးတာနဲ့ပြောက်သွားပြီးရောအဲတချို့ယောဂကတခါတည်းနဲ့မပြောက်ဘူး၅ခါလောက်၁၀ခါလောက်ထိုးမှပြောက်မဲ့ယောဂရှိတယ်အဲဒါတခါလောက်ထိုးရုံနဲ့မပြောက်တာနဲ့ ဟာဆရာဝန်လည်းညံကြပါဘူးဆေးလည်းမကောင်းပါဘူးဆိုလို့ရှိရင်မှန်မှမလားမှန်ပါဘူးမမှန်ဘူးမြတ်စွာဘုရားတရားအမှန်နေအားထုတ်တဲ့ပုဂ္ဂိုလ်တွေကနေရာမကြလို့ဖြစ်နေတာသူကအပြည့်စုံအားထုတ်ရတယ်ကိလေသာကျင်းအောင်အားထုတ်တယ်ဆိုတာဘယ်လွယ်လွယ်လေးဟောလိမှာတော့ပြောသည့်အခွင့်အရေးစားကတော့တော့မလွယ်သေးဘူးဟမ်ဒီလိုသာလွယ်လို့ရှိရင်လူလောကလူတွေရှိမှာမဟုတ်ဘုလုံးနိဗ္ဗာန်ရောက်ကုန်မှာအဲပြည့်စုံအားထုတ်ရတယ်အဲ ကိုယ်မူရာရုပ်ပေါင်းတွေကိုအနိစ္စဒုက္ခအနတ္တတွေသိအောင်ဟာဒလဇာအထုပ်ပါတဲ့အာတာတိကိလေသာပူအောင်တွေးချောက်ခြင်းပြောက်စင်နိုင်သောသမထရာလုံးလားတဲ့သမထရာလုံးကအကြောင်းပြောမယ်ဆိုတော့ပြောကြရည်ကြည်ကြီးပါပဲအဲဒီလုံးလားပြည်စုံကြီးဖြစ်အထောက်အမဲတဲ့တတိမှာအမှတ်ရသောတတိတွေကရှိရမယ်အမှတ်ရမယ်တဲ့ဟိုတောင်တော်များတို့လျှောက်စိတ်ကူးနေဟိုရောက်ကြည့်ရောက်မရှိရဘူးတဲ့ကိုယ်မူရာပေါ်မှာပဲတခါလဲ တတိလေးကမှတ်ရမယ်တတိနဲ့အာယုံနဲ့ကပ်ပြီးတော့ပြီးနေဥပဌာဏဆိုတာဒါပဲဗာမဇာနောမှန်းစွာလည်းသိရမယ်အာယုံနဲ့တတိနဲ့ကပ်ပြီးရင်မှန်းစွာလည်းသိပါတယ်မကပ်လို့မသိတာအဲဒီလိုသိရင်ဘာဖြစ်တော့ဆိုဝိညာဉ်လောကေပိဇာဒေါမနတံလောကေခန္ဓာ၅ပါးဒီသောလောက၌ပိဇာဒေါမနတံမရှိလို့ဖြစ်နိုင်တဲ့အပိဇာဒေါမနတဝိညာဉ်ပဲဖြောဝရတိနေ၏ခြူတိုင်းခြူတိုင်းအမှန်ပြီးတော့ ဗိဇ္ဇာဆိုတဲ့လောဘလည်းမဖြစ်ဘူးဒေါမနတနဲ့တွဲပြီးတော့ဖြစ်နေတဲ့ဒေါသလည်းမရှိဘူးလောဘဒေါသတွေအကုန်ကျင်းတယ်အဲဒီလိုကအဲ့ဒီဟာလည်းပဲတို့ရှိပါရဲ့မကျင်းဘူးဟိုမှာဆောစားလို့ရှိရင်ပြင်စားတယ်စားတယ်ရှိရင်စားတယ်စားတယ်ရှိပေမဲ့လို့စားကားတွေကမပြောက်ပါဘူးကြာတော့စားကားတွေကျွင်းကျွင်းနဲ့တခါလဲစိတ်တွေပါလေဆိုးလာအဲကျွင်းမဲ့ပုဂ္ဂိုလ်တွေနောက်ကြရမလားဘာသာသိချင်းစိတ်တွေပါလေဆိုးလာ တချို့ကဒီလိုပြောတတ်ကြတယ်ဒါသူကဖန်ကြိုင်းကြအောင်စနစ်ကြအောင်မမရှိပဲမပြောက်မချင်းရှိရမှာခါလောင်ချင်းကင်းအောင်ခါလောင်နေဆိုတဲ့စိတ်ကလေးပျောက်သွားအောင်လို့ရှိရမှာသေချာရှိသေချာပျောက်တယ်မနာကောင်းတယ်ကြီးမြတ်စွာဘုရားဟောထားတယ်မြတ်စွာဘုရားဒီတိုင်းဒီတိုင်းရှိရင်ဒီတိုင်းပျောက်ပါတယ်ဆိုတဲ့ဥစ္စာမပျောက်ဘူးဆိုလို့ရှိရင်ဒါဘယ်သူနဲ့ညင်းရရောက်တော့ဘုရားနဲ့ညင်းရမရောက်ပဲဘူးလား ဘုရားသည်သတိရံတရားတော်သည်လို့ရှုလို့ရှိရင်ကိလေသာငြိမ်းတယ်လို့ဟောထားတာတို့ရှုပါရဲ့မငြိမ်းဘူးဆိုလို့ရှိရင်အခုခေတ်ကာလကတခြားပုဂ္ဂိုလ်တွေညင်းတာမဟုတ်ဘူးဘုရားညင်းတာဒီဥစ္စာဟုတ်လားအဲ့ဒါသတိပြုရမယ်အဲ့ဒါကြောင့်ရုပ်ပေါင်းကိုယ်ကိုရုပ်ပေါင်းကိုမျှပဲအဲသိအောင်ကမပြမဆဲရှုပါတဲ့မှားရပါစေတဲ့အဲမှားရပြီးတော့ အမှန်တိုင်းနဲ့သိပါစေအဲ့ဒီလိုသိလို့ရှိရင်စိတ်နဲ့ကြည့်တဲ့တာတွေငြိမ်းပါလေတဲ့အဲ့ဒါကိုခွန်ကြီးကပြအတူတူကလေးပဲဟောရမှာနဲ့ပါဒါဒီကြဟောမယ်ဆိုကြာကြီးဟောမှပြီးတာဆိုတော့လေဒီမှာအချင်းကြီးုံနေနေနဲ့ဟိုရင်ပေါ့လေသာမီသဘောပေါ့လေသာမီသဘောဒီကံတရားဟောရမယ် ကိုမူရာပြုတိုင်းမှာမှန်စွာပြုရမည်တဲ့အဲဆိုရမယ်ကိုမူရာပြုတိုင်းမှာမှန်စွာပြုရမည်ကိုမူရာပြုတိုင်းမှာမှန်စွာပြုရမည်သို့ကိုမူရာ မူရာစအချင်းချုပ်အချင်းဘယ်နှမျိုးရှိတုံးဆိုအရိယာကို၄ပါးနဲ့၄မျိုးရှိတယ်။ဒါဓမ္မတွေအခုနေကြတာဘယ်ပုံပဲနည်းနေတော့ဆို၄မျိုးပဲရှိတယ်ထိုင်းနေတဲ့အခါရှိတယ်။ရနေတဲ့အခါရှိတယ်။သွားနေတဲ့အခါရှိတယ်။လဲလျောင်းနေတဲ့အခါရှိတယ်ဒီ၄မျိုးပဲ။ယောတနာနေရင်ဒီ၄မျိုးပဲဒီ၄မျိုးကလွဲပြီးတော့နေတာမရှိနိုင်ဘူးတဲ့။ အဲကလေးတွေလို့ဂျွန်းဆိုင်နေရင်တော့အဲ့ဒါတော့တစ်မျိုးရှိသေးတယ်ဒါကတော့အများမျိုးထုံးတာမဟုတ်ဘူးအများမျိုးထုံးတာဆိုရင်၄မျိုးပဲရှိတယ်အဲဒီ၄မျိုးကိုမူတည်ခြင်းများစွာဘုရားကအကျဉ်းချုပ်ဟောထားတယ်ဒါလူတိုင်းလူတိုင်းနားလည်တဲ့နည်းနဲ့ဟောတာဟိုခက်ခက်ခက်ခက်ကြီးနဲ့အဘိဓမ္မာနည်းနဲ့ကုသလာဓမ္မအကုသလာဓမ္မဗျာဓာဓမ္မနည်းနဲ့ရှောက်ဝေဖန်လို့ရှိရင်တော့ဒါကအာတော်လေးကကြွမှမလွယ်ပါဘူးသူကမြတ်စွာဘုရားဟော အရာသေးကလူကြီးလူငယ်ကလေးရောပါယောက်ျားရောမိန်းမရောသာတတလူရောမတတလူရောအကုန်လုံးနဲ့တော့မြတ်စွာဘုရားဟောတာဘယ်နဲ့ဟောတော့ဆိုဂုဏသာပရံဘိက္ခွေဘိက္ခုကိသံတော်ဝသစ္စာမိတိပသနာတိဒီတော်ဝဒီတော်မိတိပသနာတိဒီတင်တော်ဝဒီတင်တော်မိတိပသနာတိဗျာတော်ဝဗျာတော်မိတိပသနာတိဘိက္ခွေယဟန်တော်ပုဏ္ဏသာတပံနဲ့ပရံတဝါတော်ကျုပုံက ဘိက္ခုသံဃာဘိက္ခုရှုမြင်သောယဟန်သည်ဘိက္ခုသံဃာဘိက္ခုရှုမြင်သောယောဂီပုဂ္ဂိုလ်သည်သစ္ဆံတော်ဝါသွားပြီးရှိတော်လဲသွားလင်မူသည်သစ္စာမိတိသွားပြီးဟု၍ပါဇာနာတိသိ၏အဲ့ဒါဘာမှအမျက်ဒီအပူတွေဆွဲပေးတာမဟုတ်သားဒါလည်းရိုးစရာမရှိအယိုးဆုံးအဲဗမာလိုရှင်းရှင်းလေးကြမယ်ဆို သွားရင်လေတဲ့သွားရင်လေဆိုတော့နောက်ကရရင်တို့ဘာတို့ဒါတွေကိုသိထားတယ်သွားရင်သာမဟုတ်ဘူးရရင်လည်းရှိရမှာပဲထိုင်ရင်လည်းရှိရမှာအိပ်ရင်လည်းရှိရမှာပဲဒါတွေပေါင်းပြီးတော့သွားရင်လေသွားသည်ဟုသိသွားရင်သွားပြီလို့သိရမယ်တဲ့အဲရှိကစာသုံးတယ်ဆိုသွားဤသွားဤလို့သိရမှာအခုအခုစာသုံးတယ်ဆိုရင်သတင်းစာတွေပါတယ်သုံးတယ်စာသုံးတယ်ဆိုတော့ကျင်သွားပြီသွားပြီလို့သိတယ် အရာထဲမှာပြောနေတဲ့စကားနဲ့ဆိုရင်သွားတယ်သွားတယ်ဟုသိသွားတယ်သွားတယ်လို့သိခုတော့မဟုတ်ဘူးလို့လို့ပြောတယ်သွားတယ်သွားတယ်လို့သိသွားလင်းလဲသွားတယ်သွားတယ်လို့သိရလင်းလဲရတယ်ရတယ်လို့သိထိုင်နေလဲထိုင်နေထိုင်နေလို့သိလဲလျောင်းအိတ်လင်းလဲလဲလျောင်းအိတ်ကြီးအိတ်တယ်ဟုသိဟာဘုရားဟောပါဠိတော်ပဲဘုရားကအဲဒီတော့ အားလုံးသောပုဂ္ဂိုလ်တွေအားထုတ်နိုင်အောင်လောလောအားထုတ်နိုင်အောင်ဒီလိုလွယ်လွယ်ကူကူဝါရနဲ့ဟောထားတယ်။ဒါတော့သွားတဲ့အခါကာလမှာဒီဓမ္မနည်းနဲ့ခွဲမယ်ဆိုခွဲကြတယ်အများရှိတာပေါ့။သွားခြင်းနဲ့စိတ်သွားခြင်းနဲ့စိတ်ကလည်းလောဘမှုစိတ်ဒေါသမှုစိတ်မောဟမှုစိတ်ကုသိုလ်စိတ်အဲအဲ့ဒီလိုစိတ်တွေခွဲမယ်ဆိုရင်ခွဲကြတယ်အများကြီးရှိတယ်။အဲ့ဒီမှာလဲဒေါမနတန်နဲ့ရှင်တဲ့စိတ်ဒေါမနတန်နဲ့ရှင်တဲ့စိတ်အဲဒိဋ္ဌိနဲ့ရှင်တဲ့စိတ်ဒိဋ္ဌိနဲ့မရှင်တဲ့စိတ်ညာနဲ့ရှင်တဲ့စိတ်ညာနဲ့မရှင်တဲ့စိတ် ခွဲကြတယ်အများကြီးရှိတယ်အဲ့ဒါတွေကိုအသေးစိတ်လိုက်ပြီးတော့ဆင်ញင်ပြီးဒီတစ်ခါသွားမယ်လို့ကြံတဲ့အခါမှာငါလောဘမှုနဲ့လားဒေါသမူနဲ့လားသောမနတာလားဒေါမနတာလားဒိဋ္ဌိတသံမြူလားဝိဇ္ဇယုလားအဲကုသိုလ်စိတ်လားသောမနတာလားဒေါဥပ္ပခာလားညာနာသံမြူလားညာနာဝိဇ္ဇယုလားစဉ်းစားပြီးသေချာရှုရမယ်ဆိုခရင်တာပေါ့အရာထဲကတာမန်ပုဂ္ဂိုလ်တွေပြောတဲ့အခုစာရပေတာပုဂ္ဂိုလ်တွေကိုမိမိခြေတလားအတွင်းမှာ ဘာစိတ်နဲ့သွားတယ်လဲဆိုတာကိုမေးရင်ဖြေဖို့ခက်ပါတယ်ရိုးရိုးဖြေရမယ်ဆိုရင်မဖြေနိုင်ဘူးလို့ပဲပြောရမှာပဲမဖြေနိုင်ပါဘူးမလွယ်မလွယ်တဲ့ဥစ္စာပါအဲ့ဒါကိုတချို့ကကြီးကြီးကျယ်လုံးပြီးတော့ဒါသွားရင်သွားတယ်ဆိုတာကအရသုံးစကားဒါနဲ့ဒါကသာဒါကဘုရင်မဟုတ်သေးဘူးပရမမရောက်သေးဘူးပြင်းရတယ်ဒါညာစတယ်ချင်းတရားအထုတ်တဲ့ပုဂ္ဂိုလ်တွေအာမထုတ်ခြင်းအောင်စိတ်တရားမျိုးလိုဟောနေတဲ့ပုဂ္ဂိုလ်တွေရှိတယ်။ဘာမှအကျိုးမရအောင်အဲ့ဒါ ဟောပြောနေတရားဟောတယ်တရားဟောတယ်ဆိုပြီးအကုသိုလ်တွေပွားနေတယ်တရားဟောတော်မူတဲ့တရားတွေကန့်ကွက်နေတရားအကောင်းဆုံးနည်းအနေနဲ့ဟောထားခဲ့တာကိစ္စမီဒီသွားပြီးဝိရပသနာတွေသိကောင်းလို့ဟောခဲ့တာပေါ့ဟုတ်လို့ဟောခဲ့တာမှန်လို့ဟောခဲ့တာပေါ့အဲ့ဒီတိုင်းပဲယူရမယ်ဒါကြောင့်အဲ့ဒီကညီကိုယူခွန်ကြီးများကိုမူရတဲ့ဟုသမျှဘာပဲဖြစ်ဖြစ်သေးသေးကြီးကြီးကိုခေါ်နေကြစကားနဲ့ပဲမှာ သူစစမှလို့ရှိရင်အစတော့သူသူစစမပြီးသေးဘူးပေါ့တမာရီမှမရှိသေးပဲတမာရီရှိလာတဲ့အခါမှတ်ရတဲ့အာယုန်နဲ့မှတ်စိနဲ့ကပြီးတော့တမာရီဖြစ်လာတဲ့အခါကျတော့သဘောတရားလေးတွေပဲပြီးပါတယ်ယထာယထာဝါပဏသကာယောပဏိတောဒီတတတနံပဇာနာတိဝါပနာတဏိယဖြင့်တော့ကယထာယထာချင်းချင်းချင်းအားဖြင့်ကာယောကိုပဏိတောသာသည်ဟောတိတိတတတတို့ချင်းအားဖြင့်နာတုကိုပဇာနာတိတိ ကိုမူရဘယ်လိုပဲထားတာတဲ့သွားရင်ဖြစ်စေရရင်ဖြစ်စေထိုင်ရင်ဖြစ်စေလဲလျောင်းရင်ဖြစ်စေကိုရင်ဆန်းရင်ဖြစ်စေဘာပဲလုပ်လို့ပေါ့ငုံရင်မော့ရင်ရင်းရင်ရိုင်းရင်အဲငြိမ့်နေရင်လှုပ်ရင်ဘယ်လိုမူရနဲ့ပဲနေနေစိတ်တိုင်းတည်းကမူရနဲ့မှတ်ပါတဲ့အဲအဲ့ဒါတော့အဲဒီလိုသိအောင်အထုတ်ပါတဲ့အဲ့ဒါကြောင့်ဘုန်းကြီးတို့ကကိုယ်မူရတွေကိုစိတ်တိုင်းဖြစ်တိုင်းရှုဖို့ရညွှန်ကြားပါတယ် အဲဒီလိုရှုတဲ့အခါကာလမှာရှုလို့လွယ်ကူဆုံးအနေနဲ့အများတွေ့ရတဲ့ရှုဖို့မှတ်ပုံကြီးကိုတမူတဲ့အများတနည်းတဲ့မှတ်လို့လွယ်အောင်လို့သတ်မှတ်ပြီးတော့ဘိုက်ကတောင်းနှင်းလောက်ကြားတဲ့ရုပ်ကစပြီးဘုန်းကြီးကအမှားခိုင်းထားပါတယ်ခေါင်းကဘူးသန္တာဝရလည်းဟောတယ်ဘုရားသိသေးသေးဟောကြမလိုပါဘူးဒါလည်းအများကြီးသိနေတာပါပဲဟောမယ်ဆိုဟောကြတယ်အများကြီးရှိပါတယ် အဲ့ဒါကိုမူရကိုမူရပြုတိုင်းမှာကိုမူရတဲ့ပြုတိုင်းပြုတိုင်းမှန်စွာသိရမယ်တဲ့ကိုမူရတဲ့အဲ့ဒါတော့ပဲထားကြပါစို့အချိန်ကနည်းနည်းပဲရှိတော့စိတ်မူရဖြစ်တိုင်းမှမှန်စွာသိရမည်စိတ်ကြတော့လဲမြတ်စွာဘုရားဟောထားပါတယ်ပါရာဂံဝစိတ်တံပါရာဂံစိတ်တံနိပဇာနာတိဒါရာဂံဝစိတ်တံဝိဒါရာဂံစိတ်တံနိပဇာနာတိစသည်ဖြင့်စိတ်၁၀နဲ့၆မျိုးဝိပန်ခေါ်တာ။ အတူတူအားဖြင့်တော့စိတ်ဖြစ်တိုင်းဖြစ်တိုင်းသိရမှာပါပဲအထက်ကရာကအတူချုံးပြထားတယ်ယသမိန်ယသမိန်ခနေရန်ရန်စိတ်တံဥပ္ပဇတိတန်တံတန်လဲခြင်းတော့စိတ်တနုပါတိဝိရတိယသမိန်ယသမိန်ခနေခြင်းခြင်းခဏ၌ရန်ရန်စိတ်တခြင်းခြင်းစိတ်သည်ဥပ္ပဇတိဖြစ်ပေါ်၏အခြင်းခြင်းခဏဆိုခဏတွေကုံရောပဲဘယ်အကုန်လုံးမိနစ်တိုင်းမိနစ်တိုင်းစက္ကန့်နဲ့စက္ကန့်တိုင်းဘယ်ချိန်မှဖြစ်ဖြစ် ဉာဏ်ဉာဏ်စိတ်ဓာတ်ချင်းချင်းစိတ်ကြီးဆိုအချင်းချင်းစိတ်ဆိုတဲ့ကုံရောက်တဲ့အကုသိုလ်စိတ်ကုသိုလ်စိတ်ဘာစိတ်ပဲဖြစ်ဖြစ်ဖြစ်ရှင်နာဖြစ်သောဒနာတာဒေါမနာတာဥပေက္ခအဖြစ်ရှင်နာဖြစ်အာယာကနဲ့တပတ်ပြီးသောစိတ်ယာကကင်းသောစိတ်ဘာစိတ်ပဲဖြစ်ဖြစ်ယသမင်ယသမင်ခနဲ့ချင်းချင်းခရနဲ့ယံယံစိတ်ဓာတ်ချင်းချင်းစိတ်ဒီဥပ္ပစီတိဖြစ်ပေါ်လာ၏တန်တန်ထိုးထိုးခဏနဲ့ဖြစ်သောထိုးထိုးစိတ်ကိုတန်နေခြင်းတော့မှတ်သည်ဖြစ်ရောမှတ်သောသူသည်စိတ်ဓာနုပါတိစိတ်ကိုရှုသည်ဖြစ်ဝရတိနေသည် အဲဒီစိတ်တိုင်းရှင်တဲ့စိတ်တွေကိုမှတ်ပါတဲ့။တန်လဲခင်တော်တယ်။တန်လဲခင်တော်ဆိုတာပါဠိတရားနိတတ်တဲ့ပုဂ္ဂိုလ်တွေကအနှစ်ပေးရင်မှတ်တော်လို့ပဲပေးရသိချင်းပေးလို့မပြေဘူး။အဲတန်လေးပါနဲ့ထည့်ပေးရင်ကောင်းစွာမှတ်တယ်။ကောင်းစွာမှတ်တယ်ဆိုအခုဝိပဿနာရှိတာရိုးသေးသေးမှတ်နေတာကိုပြောတာပါပဲ။ဒါပေမဲ့ကောင်းစွာတွေပါတယ်စကားရှိလို့ဘုရားများမှတ်တယ်လို့သူတို့လေးပဲပြောပါတယ်။မှားတယ်ဆိုကောင်းကောင်းမှားရမှာပေါ့မကောင်းကြောင်းမယုံသင်မှားလို့ဘယ်ဖြစ်နေမှာသေးချာစုစိုက်ပြီးကြာကြာနာနာမှားရတယ် အဲစိတ်ဖြစ်တိုင်းဖြစ်တိုင်းမှာလို့စိတ်ဓာနုပါဒနာဖြစ်ပြီးတိုင်းဆိုရမယ်စိတ်မူရာစိတ်တိုင်းမှာမှန်စွာသိရမည်သို့ ကိုယ်မူရာတွေလည်းဖြစ်တိုင်းပြီးရမယ်စိတ်မူရာဖြစ်တိုင်းပြီးရဒါနဲ့ခုနဲ့သူကပြည့်စုံတော့ဖြစ်နေပါပြီဒါပေမဲ့လို့တတိပဌာန်မှာသူကဝေဒနာနဲ့သဘောတရားကိုပြီးတော့ခွဲပြီးဟောထားပါတယ်ဝေဒနာတုဝေဒနာနုပါတိဝိရတိဝေဒနာတုဝေဒနာတို့နဲ့ဝေဒနာနုပါတိဝေဒနာကိုရှုပြီးဖြစ်ပြီးဝါဝေဒနာကိုရှုပြီးဖြစ်ပြီးဝိရတိနေဝေဒနာတွေဝေဒနာသခါစားမှုခါစားဆိုတာဘယ်နှမျိုးရှိတော့ ကောင်းတာရှိတယ်ဆိုတာရှိတယ်အလေလားရှိတယ်သုံးမျိုးပဲအဲကောင်းဆိုအလေလားတဲ့အဲကောင်းဆိုအကောင်းကိုကောင်းတယ်ဆိုတဲ့ခံစားမှုလေးတွေမြင်လို့ကောင်းကြားလို့ကောင်းနားလို့ကောင်းစားလို့ကောင်းတွေ့လို့ကောင်းစားလို့တောက်လို့ကောင်းဒီကုသနာကြံစီလို့ကောင်းအဲကောင်းတယ်ဆိုတာဒုက္ခဝေဒနာတွေပဲမြင်လို့မကောင်းကြားလို့မကောင်းနားလို့မကောင်းစားလို့မကောင်းတွေ့လို့မကောင်းအဲကိုယ်တို့ဆန်းလို့မကောင်းဆိုင်လို့ထားလို့မကောင်းဒီကုကြံစီလို့မကောင်းအဲဗျာဒုက္ခဝေဒနာခေါ်တယ် ခါတရားကြတော့ကောင်းတာလည်းမတင်ကြဘူးမကောင်းတာလည်းမကြဘူးလဲလားရှိတယ်အဲ့ဒါဥပိ္ပခဝေဒနာခေါ်တယ်အဲ့ဒါကိုဒီကဆောင်းဖို့ကကောင်းဆိုလပ်ပါဝေဒနာတဲ့အကောင်းဖြစ်ဖြစ်အဆိုးဖြစ်ဖြစ်အလတ်ဖြစ်ဖြစ်ဝေဒနာခံစားမှုတွေပေါ်တာကိုသိရမယ်ပေါ်တိုင်းပေါ်တိုင်းသိရမယ်ဆိုရမယ်ကောင်းဆိုလပ်ပါဝေဒနာပေါ်တာသိရမည်ကောင်းဆိုလပ်ပါဝေဒနာပေါ်တာသိရမည်

သူဘယ်လိုစိတ်ကူးရပြီးရေးတယ်ပြောရပါဘူးသူကသူတို့လည်းစာရီသင်ထားတာတတ်တယ်လို့လည်းပဲသူကသူလည်းဝန်ခံနေတာပဲဘယ်လိုလုပ်ပြီးတော့ရေးဘယ်လိုလုပ်ဟောတယ်ခွန်ကြီးစဉ်းစားလို့မရဘူးမြတ်စွာဘုရားဝေဒနာတွေအကုန်လုံးရှုဖို့ရဟောတာဒုက္ခမှာဝေဒနာဝေရိယမာနဒုက္ခဝေဒနာခံစားလို့ရှိရင်လည်းသိရမယ်ဒုက္ခမှာဝေဒနာဝေရိယမာနဒုက္ခဝေဒနာဆင်းရဲဝေဒနာတွေကိုယ်ထဲကဆင်းရဲတာတွေစိတ်ထဲကဆင်းရဲတာတွေ ဝေအာရုကမသုခဝေဒနာဝရိယမာနဥဒ္ဒခဝေဒနာတွေဝေဒနာ၃မျိုးလုံးပဲတတိသနာသုံးပါပဲဟောဒီနေ့တုတ်တွေလည်းအကုန်လုံးဟောပါတယ်ဝေဒနာနဲ့စပြီးဟောရင်ဝေဒနာ၃မျိုးလုံးရှိဖို့ရကြီးတယ်ဟောတာအဲဒီလိုဟောတာကဒီသေချာရှိပါရင်လည်းဒုက္ခဝေဒနာမရှိကောင်းဘူးဒုက္ခဝေဒနာရှိလို့ရှိရင်ဘာရောစဉ်ဖြစ်တတ်တဲ့ဘာဖြစ်တတ်တဲ့ညာဖြစ်တတ်တဲ့သူတို့မှုတွေပဲပြောလဲပြောဝင်တာခွန်ကြီးအော်လို့မဆုံးဘူးလား ဒါနဲ့မြတ်စွာဘုရားဟောထားတာပဲဝေဒနာတွေဒုက္ခဖြစ်ဒုက္ခဖြစ်ဥပေက္ခဖြစ်ဝေဒနာတွေအကုန်လုံးရှိပါမှာပေါ့အကုန်လုံးဒီဟာနိစ္စဒုက္ခအတ္တဆွဲလာနေတာလေဝိပဿနာရှိတယ်ဆိုတာဘာဖြစ်လို့ရှိတာတော့ပျော်လို့ရှိတာမဟုတ်ဘူးမိမိတို့တဏ္ဍာမှာရှိတဲ့ယုံနာတရားတွေမကျွလို့မသိလို့ရှိရင်နိစ္စမြဲတယ်လို့ထင်နေတယ်ဒုက္ခချမ်းသာတယ်ကောင်းတယ်လို့ထင်နေတယ်လှပါတယ်ပြင်းတယ်ထင်နေတယ် အတ္တပုဂ္ဂိုလ်ပဲတတ်တော်ပဲငါပဲသူပဲယောက်ျားပဲအသက်ရှင်နေတယ်အကောင်ပဲလို့သူတို့ထင်နေတယ်အာဒါရီကတည်ပြီးသားပါပဲတချို့ကပြောကြတယ်ဒါကတာမင်ရသည်သုတမရသည်ပဲကိုယ်ပိုင်ညာနဲ့သိတာမဟုတ်ဘူးတကယ်စာတနေတဲ့ပုဂ္ဂိုလ်တွေတောင်မှဝိပဿနာကြာကြာနာနာအာမထုတ်လို့ရှိရင်ဒီဥစ္စာတွေမသိဘူးဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တောင်မှဝိပဿနာညာကောင်းကောင်းဖြစ်နေတဲ့ခါတော့ဗမင်းနေနေသိတာမရှုဘဲနဲ့ရထားတဲ့ခါမှာသိနေတာမဟုတ်ဘူး အဲ့ဒါအမှန်ရေးကြည့်ပါတယ်ဒါကအဲ့ဒီယုံနာတရားတွေဟူသမျှဘာဝေဒနာဖြစ်ဖြစ်ဝေဒနာတွေလည်းအကုန်လုံးသိရမယ်မသိလို့ရှိရင်နေဆမသိတဲ့ဥစ္စာကိုမြဲတဲ့နေရာဖြင့်ချမ်းသာတဲ့နေရာဖြင့်ပုဂ္ဂိုလ်သတ္တဝါနေရာဖြင့်ဆွဲလာမယ်အဲ့ဒီလိုမဆွဲလာနိုင်အောင်လို့မှတ်ရတာဘုန်းကြီးကအခြေကြည့်လို့ရှိရင်အဲ့ဒါတွေလည်းဆောင်မှုတွေရှိပါတယ်အခုဒီမှာဟောကြည့်ကြည့်ရှိပါဦးအဲ့တော့နောက်တစ်ခုကကျမ်းသာကိုသဘောတရားဆိုပြီးတော့ ကျန်တဲ့ဥစ္စာတွေကိုယ်ကရုပ်တရားစိတ်ကစိတ်တရားဝေဒနာဆိုတော့ဘာတွေကြားနေတော့ဆိုတော့အများကြီးကြံပါသေးတယ်။ပညာခန္ဓာနေရာရင်ဆိုလို့ရှိရင်ပညာခန္ဓာကြံတယ်။သင်္ခါရခန္ဓာဆိုတာကြံသင်္ခါရခန္ဓာဆိုတာစေတသိက်50ရှိတယ်အများကြီးပဲကြံနေပါတယ်။ဒါပေမဲ့လို့ရုပ်တရားဝေဒနာတွေစိတ်တွေလည်းပဲ သဘောတရားအနေအချင်းလည်းပြန်ပြီးတော့ထည့်ထားပါတယ်ခန္ဓာ၅ပါးလုံးအကုန်လုံးကိုလည်းပဲဓမ္မနုပဒနာနဲ့ထည့်ထားပါတယ်။ဒါကြောင့်သဘောတရားအနေအချင်းထင်တဲ့အခါသဘောတရားအနေအချင်းရှိပါတယ်ဓမ္မနုပဒနာပဲဖြစ်တယ်။မျက်စိကမြင်တိုင်းအခုလိုကျင့်ဓမ္မနုပဒနာဖြစ်တဲ့နာကကြားတဲ့နှာခေါင်းကနားနဲ့လျာရတာစသည်တိုင်းဓမ္မနုပဒနာဖြစ်တယ်။အဲဒီသဘောတရားတွေလည်းပဲသင်ပေါ်လို့ရှိရင်တဲ့ပေါ်တိုင်းပေါ်တိုင်းသောသဘောတရားတွေရှိပါတဲ့ ပိုင်းခြားပြီးပါတယ်မသိလို့ရှိရင်ဘာဖြစ်မလဲခုနပြောတဲ့နေသဒုက္ခအတ္တအစွဲတွေဖြစ်မယ်နေသဒုက္ခအတ္တဆွဲဆွဲပြီးရင်ဘာဖြစ်မလို့ဆိုကိလေသာတွေဖြစ်လာမယ်လောဘဒေါသတွေဖြစ်မယ်အဲဒီကနေပြီးအကုသိုလ်တွေလည်းဖြစ်မယ်ကုသိုလ်တွေလည်းဖြစ်မယ်အကုသိုလ်ကပယ်လေးပုံပို့မယ်ကုသိုလ်တွေကတော့လူဝနာဘွားရောက်တော်ရည်ရဲ့သွားမှာဒါပေမဲ့ရောက်ရဘွားဖြစ်ရဘွားမှာအိုရမယ်နားရမယ်သိရမယ်ကိုယ်ချင်းရဲ့စိတ်ချင်းတွေနဲ့တွေ့ရမယ်အဲဒီလိုပို့ပြီးမှဒါကြောင့်မို့ နေသာဒုက္ခအတ္တအစွဲတွေမစွဲရအောင်လို့အဲ့ဒီသဘောတရားတွေကိုပေါ်တိုင်းပေါ်တိုင်းအမှန်သိအောင်လို့ရှင်းရမယ်တဲ့တိပ္ပံဒေနာကဒါဟောတော့တာတိုင်းဆိုရမယ်သဘောတရားသင်ပေါ်ညာပိုင်းခြားသိရမည်သဘောတရားသင်ပေါ်ညာပိုင်းခြားသိရမည် ပရိသတ်၄ပါးအကျဉ်းချုပ်ပဲအကျဉ်းချုပ်ပဲကိုယ်မူရာဖြစ်တိုင်းရှုပါစိတ်မူရာလည်းဖြစ်တိုင်းရှုပါအာသာမှုဝေဒနာတွေလည်းပေါ်တိုင်းပေါ်တိုင်းရှုပါသဘောတရားတွေလည်းပေါ်တိုင်းပေါ်တိုင်းရှုပါဘာကြံသေးတယ်ဘာမှမကြံဘူးအကုန်လုံးကုန်ပြီကိုယ်ထဲမှာရှိတဲ့တရားတွေမရှိရမယ့်တရားမသိရမယ့်တရားဘာမှမရှိဘူးအကုန်လုံးရှုပါတဲ့ ကုန်လုံးရှိပါဆိုတော့ဒီတိုင်းနဲ့ရှိလို့တော့ဘယ်ဖြစ်မလို့ဒီတိုင်းနဲ့ရှိရတာတော့မဟုတ်ဘူးသူကဒုက္ခိုက်တာနဲ့သူရှိရသင်ရှားရတာလိုက်ပြီးရှိရတယ်သာပါကတံဝိပဿနာပြီးနေပဲတော့ဝိပဿနာပြီးနေပဲတော့ဝိပဿနာကိုစရရင်နှလုံးသွင်းရင်ရှိရင်ဒီသာပါကတံသင်ရှားစဉ်တိုင်းဟောဒီဖြစ်ပြီသင်ရှားတဲ့အစဉ်တိုင်းရှိပါအသင်ရှားဆုံးကစရှိပါအထင်ရှားဆုံးကရှိတော့နောက်သူ့လောက်မထင်ရှားတာတွေလည်းပေါ်လာအဲ့ဒါတွေလည်းရှိရနောက်သူ့လောက်မထင်ရှားတာတွေပေါ်လာအဲ့ဒါလည်းရှိရနောက်ဆုံးကြတော့ အမှန်တန်တိမ်မွေ့နေတဲ့ပဂရိအားဖြင့်မသိနိုင်တဲ့သဘောတရားတွေရှိတယ်အဲ့ဒါတွေအကုန်လုံးသိတာပဲပဂရိနေတဲ့ပုဂ္ဂိုလ်တွေမှာကိုယ်ထဲမှာနေရထိုင်တာပဲဘာမှမသိရဘူးချမ်းသာတယ်တော့အောင်းမရဟောရှိပါများလာတဲ့ခါကျတော့ဘာတွေပေါ်လာတဖြည်းဖြည်းဝေဒနာတွေပေါ်လာတယ်အာခံခက်လိုက်တာမှပြောနေတော့တခါတရံများဖြင့်သိရမလို့သင်ရတယ်ဒါနဲ့မတတ်နိုင်ပါဘူးဆိုပြီးတော့မကျွတော့ဘူးရလိုက်ဟောမရှိဘူးအဲတမာရီမှမရှိတော့ပဲ သမာဓိမရှိတော့ဝေဒနာတွေပြောက်သွားသမာဓိရှိတဲ့အခါကျတော့အဲ့ဒီဝေဒနာတွေခါသင်ကြတာဘာနဲ့တူတယ်လဲဆိုလို့ရှိရင်သေးသေးမွားမွားဝတ္ထုပစ္စည်းကလေးပဲမဲ့လို့မှားမလို့နဲ့ကြည့်ရင်ကြီးကြီးဖြစ်ပြီးတော့သင်လာတယ်အဲ့ဒါလိုပဲသမာဓိအားကောင်းတဲ့အခါမှာကိုယ်ထဲမှာဖြစ်တဲ့အမှန်တင်မှုတဲ့တရားလေးတွေကိုအကုန်လုံးပေါ်လာတာကျွမ်းကျန်ပြီးအကုန်ပေါ်တဲ့ဒါပဲမဲ့လို့စကားသာပုဂ္ဂိုလ်ကတော့သင်ကြားရတာစရှိပါတဲ့မြတ်စွာဘုရားလည်းသင်ကြားဆုံးပေးတာဒီဇန်တော်ဝါကိစ္စမိဒီပဇာနဲ့သွားတဲ့အခါကာလမှာ ဒီလောက်တွေကြွတာလှမ်းတာတွေတော့ထင်ရှားတာပဲရှိမတော့ထင်ရှားဆုံးဘောဒီဥစ္စာအဲထိုင်းနေတဲ့ခါကလည်းထိုင်းတာထင်ရှားတယ်ရနေတဲ့ခါကလည်းရတာထင်ရှားတယ်လက်အိမ်နေတဲ့ခါလက်အိမ်တဲ့ကိုမူရထင်ရှားတယ်နောက်ကိုကိုယ်လေးဆန်းလိုက်ထိုင်းလိုက်ကိုယ်လေးစားလိုက်လှုပ်ရှားလိုက်အဲ့ဒီမူရတွေဖြစ်နေထင်ရှားအဲထင်ရှားတာတွေရှိရအဲဒါကြောင့်ထိုင်းနေတဲ့ခါကလည်းထိုင်းနေထိုင်းနေလို့ဒါတခုတည်းရှိနေရပါတယ်ဒါပေမဲ့လို့ဒါတခုတည်းရှိနေတဲ့ခါကျတော့ ဒါတော့စိတ်ကြနေနဲ့ရော့ပြီးတော့သွားတာဒါကြောင့်သူစားအထုံမှုဝိရိယလည်းကြီးအောင်လို့ထိုင်းနေတဲ့ခါကလာကိုယ်တည်းစိုက်ပြီးတော့ကြည့်နေလက်ချူတော့ဘိုက်ကဘောင်းတယ်လာလိုက်ပင်ကျသွားလိုက်ဘောင်းတယ်လာလိုက်ပင်ကျသွားလိုက်သူကသင်ရှားနေလားအဲ့ဒီထဲမှာဘောင်းတဲ့အခါတောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွန်းကန်တဲ့သဘောဝါယောဓာတ်တွေခေါ်တယ်ဇာနဲ့ပြောရင်ဝါယောဓာတ်ပေါ့သဘောတရားအချင်းတော့ တောင်းရင်တောင်းတာပါပဲကျင်းရင်ကျင်းတာပါပဲတွန်းကန်ရင်တွန်းကန်တာပဲဒါပဲအဲဖောင်းနေပြင်းနေမှရင်ဘယ်တဲကနေပြီးတောင်းတဲ့သဘောတင့်ကန်တဲ့သဘောအာတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောတွေသင်ရှားတယ်မသင်ရှားပဲနဲ့မနေပါဘူးသင်ရှားပါအစလောက်သာသမာဓိနေရာကြီးသေးခင်လောက်သာဖောင်းနေပိန်နေဆိုတဲ့နာမည်တွေနဲ့ပုံသဏ္ဍာန်တွေနဲ့ရှိရတာသမာဓိကောင်းကောင်းရလာတဲ့ခါကျအဲ့ဒါတွေမရှိတော့ဘူး ဖိုက်တဲ့ကတောင်းနာတင်းနာတွန်းကန်နာလှုပ်ရှားတာတွေတစ်ခုချင်းတစ်ခုချင်းဖြစ်နေတာဒါတွေသိနေတာအာခုနကဥစ္စာနာဝရလည်းပြောသွားပါပြီအဲဒါကြောင့်အဲ့ဒါလေးကစပြီးရှိဘူးကဘုရားညွှန်ကြားပါတယ်နော်ဒီနေ့နေရာစရှိမှဖြစ်ဘူးလားဆိုဖြစ်ပါတယ်ဒီနေ့နေရာလည်းရှိဖြစ်တာတနေရာထိရနေပြီထိရထိရမှန်းနိုင်တယ်အဲဒီလောက်ကထိတာဖြစ်ပြီးခေါင်းကထိတာဖြစ်ပြီးဘိုက်ကထိတာဖြစ်ပြီးကြောကထိတာဖြစ်ပြီးအတွင်းကထိတာရင်ကထိတာဒီကစလို့ရှိရရပါတယ်အဲအသက်ကြီးရနေပြီနာပြီးရနေပြီ အတွေ့အထိလေးဒါလည်းရှုလို့ရပါတယ်ဒါပေမဲ့လို့ဒီလိုဒီနဲ့ကသမထသမထနဲ့ပြတာတော့သူများကသမထသမထဆွဆွဲကြအကြောင်းနာနိစ္စနဲ့ဒါကြောင့်ဘုရားအဲ့ဒီကစပြီးတော့မပေးပါဘူးဒါပေမဲ့မှတ်ရှင်တဲ့ပုဂ္ဂိုလ်ကြီးရင်မတမ်းမြပါအောင်အဲ့ဒီလိုလည်းမှတ်လို့ရပါတယ်မှတ်ကောင်းပါတယ်ရှုကောင်းပါတယ်အဲ့တော့ကောင်းတယ်ပိန်နဲ့ဒါလေးကစပြီးတော့မှတ်ရတယ်ဘုရားက ဥဇာနာဝရလည်းနေတိုင်းနေတိုင်းမှတ်တယ်ကိုကြီးကတော့အချိန်ကြီးတာလည်းမှတ်မကင်းရဘူးဒီနေ့တော့ခိုင်းမှပြင်မှာဒီပိုင်းရောက်ဖောင်းစားကဖောင်းဆုံးတရားသိရမယ်ပိန်စားကပိန်ဆုံးတရားသိရမယ်ဖောင်းနဲ့ပိန်နဲ့နာမည်ကတော့ဝေါဟာရဆိုတာအမည်ဆိုတာဝေါဟာရဒုက္ခတာအမည်ပေးထားတယ်ဆိုတာခေါ်လို့လွယ်အောင်လို့မိမိတို့သားလေးတွေသမီးတွေရလာလို့အမည်လေးတွေမပေးရဘူးလားဒါတွေဟမ်အမည်မရှိရင်ကလေး ပုဂ္ဂလေးဒီကလေးပြောပြောမှဆက်မထက်ဘူးလားထက်တယ်ဟိုနာမည်လေးနဲ့ဆိုတော့နီနီရှူးရှူးဝါဝါစသည်ဖြင့်သူကအဲပြောလို့ပြီးတော့မလွယ်ဘူးလားသူလူကြီးတွေလည်းဒီလိုပဲဥစိန်တို့ဥရွှေတို့စသည်ဖြင့်ပြောလွယ်တယ်အဲဒေါ်စိန်တို့ဒေါ်ရွှေတို့ပြောလွယ်နာမည်ပြီးရင်ဟိုတက္ကမကြီးဟိုဟိုမိန်းမကြီးစသည်ဖြင့်ဒီလိုပြောရဘူးလားဟိုမိန်းမကြီးဆိုဟိုမိန်းမကြီးကအများကြီးရှိတယ်ဟိုလူကြီးဟိုယောက်ျားကြီးဟိုလူကြီးဆိုရင်လည်းဒီလိုဟိုလူတွေကအများကြီးရှိတယ်မခက်ဘူးလားသူက သူ့မိနဲ့သူ့မိလေးနဲ့သူမှပြောလို့လွယ်တယ်။ကျန်ကန်နေလည်းဒီလိုပဲကိုကျန်နေတဲ့ကိုရေးရင်ဒါကျန်အမိပေးထားတယ်။အမိမပေးလို့ရှိရင်သူကဘာကြမ်းမှမသိဘူးထက်တယ်သူက။အဲ့တော့အခုယုတ်တရားနာတရားတွေရှုမှတ်တဲ့အခါလဲအမိလေးတော့ပေးရတယ်အမိမပါဘဲနဲ့တော့ရဘူး။ရုပ်ဆိုတာလည်းအမိပဲနာဆိုတာလည်းအမိပဲဝေဒနာဆိုတာလည်းအမိပဲစိတ်ဆိုတာလည်းအမိပဲအလုံးအမိကြီးတယ်ပဲ။ပါဠိလိုခေါ်ရင်ပါဠိအမည်ပဲဗမာလိုခေါ်ရင်ဗမာအမည်ပဲ ဟာဒလားလို့ခေါ်လဲရတယ်အင်္ဂလိပ်လို့ခေါ်လဲရတယ်တရုတ်လို့ခေါ်လဲရအားလုံးဘာသာမျိုးမျိုးတွေပေါ်တဲ့ဘာသာတွေအများကြီးရှိတယ်အဲ့ဒါတွေနဲ့အကုန်လုံးခေါ်လို့ရတယ်အမည်ဆိုတာအမည်ကြီးတယ်ပဲမန်စစ်စစ်ကတကယ်ဖြစ်တဲ့သဘောလေးကသဘောတရားတဲ့ဖောင်းတယ်လို့ခေါ်ပြီးဖြစ်စေရုပ်လို့ခေါ်ပြီးဖြစ်စေဝါယောဓလို့ခေါ်ပြီးဖြစ်စေအမှန်စင်စစ်ကတော့ဘိုက်ထဲကနေပြီးတောက်နာတင်းနာတွန်းကန်နာလှုပ်ရှားတာအဲ့ဒီသဘောမှန်လေးသိဖို့လိုပါတယ်ဒါပေမဲ့အစတော့အဲ့ဒီ သဘောမှန်လေးကိုစိုက်ကြည့်လို့မဖြစ်သေးဘူးလွယ်လွယ်ပဲမှတ်ရတယ်နောက်ကြတော့မာရိညာရင်းပြီးတော့လာတော့အဲဒီတောင်တင်းတွန်းကန်လှုပ်ရှားတဲ့ဝါရဒသဘောလေးတွေနဲ့ပိုင်းခြားပြီးရဲ့အဲဒီလိုကြည့်အောင်လို့အားထုတ်ရတယ်အခုခဏတော့အားထုတ်အောင်ပါ။အာရုံခွဲတော့ခွဲသွားပြီဒါမှနည်းနည်းတော့အားထုတ်အောင်ပါ။အဲဒီတော့ဘိုက်ကိုသိနေစိုက်တာ။ဖောင်းတယ်လာရင်ဖောင်းတယ်စိတ်ပြီးတယ်မှပိန်ကြသွားရင်ပိန်တယ်စိတ်ပြီးတယ်မှ ဖောင်းစားကဖောင်းဆုံးတရားသိရပင်စားကပင်ဆုံးတရားသိပါဒီထဲမှာအပန်ကြားလို့ကျင်ကြားတယ်လို့မှပြင်ဖောင်းတာပင်တာပြန်မှညောင်းတာဘုရားထင်ကြရင်အဲ့ဒါလည်းမှတ်ရမယ်ပြင်ဖောင်းတာပင်တာပြန်မှဒါတော့ပါပဲဒီရင်များများမရှိတော့တိုင်းနေရင်ကတော့2မိနစ်2မိနစ်3မိနစ်လောက်တော့အားထုတ်မှဆိုရင်3မိနစ်လောက်ဘုန်းကြီးရယ်နာရီကြီးတယ် ဓမ္မတမနစ်မှာမတ်ချက်ပေါင်း30 40ရနိုင်ပါတယ်အဲဒီမတ်ချက်တိုင်းမတ်ချက်တိုင်းမှာအမှားရတဲ့တတိပါတယ်မမေးတဲ့အာယုံမှာစိတ်ကြည်ကြည်မှုသမာဓိပါတယ်မမေးတဲ့အာယုံကိုပိုင်းခြားပြီးတဲ့ပညာလည်းပါတယ်ဒါပေမဲ့လို့ဒီမှာကစားပုဂ္ဂိုလ်တော့သိမထင်ရှားသေးဘူးနောက်ကြရင်တော့ဒါသင်ကြားလာမတိုင်းမတိုင်းမှားရတဲ့အာယုံကတခြားမှတ်ပြီးတဲ့စိတ်ကတခြား ကိုယ်ပိုင်ညာနဲ့ကိုရှင်းပြီးတော့သိရမယ်တဲ့ဒီလိုပဲသိပါတယ်။ဒါကြောင့်ရုပ်အမူအရာနဲ့မှတ်သိရဒီမျိုးသာရှိသည်ဟုသိမြင်သဘောကြတာကနာမရူပပရိစ္ဆေရညာ။အခုလိုတခဏလေးအတွင်းကတော့ဖြစ်သေးပါလိမ့်မယ်ဒါပေမဲ့လို့တရားအရှင်ကတော့ခေါ်ရမှာမို့။အင်းကြာကြာနာနာအားထုတ်လို့ရှိရင်ညာထက်တဲ့ပုဂ္ဂိုလ်ဆိုရင်ဒီနေ့တညလောက်နဲ့လည်းဒီညာကတော့ပိုင်ပိုင်နဲ့ဖြစ်တတ်ပါတယ်။ ကျိုးပုဂ္ဂိုလ်တွေလည်း၂ရက်လောက်ကြာမှကျိုးပုဂ္ဂိုလ်တွေလည်း၃ရက်တော့ကြာမှငင်းကဆက်ပဲ9ရက်ကြာမှလည်းရှိပါတယ်။အော်ပေါ်ပေါ်ရရအာထုံနေတဲ့ပုဂ္ဂိုလ်ကတလားတော့အာထုံလို့တော့ပညာမရောက်ဘူးဒီလိုပါလည်းရှိတယ်။ဒီလိုကမ္မဋ္ဌာန်းကသာထွက်သွားရနာမရူပပရိစ္ဆေဒကိုကြာကြာနာမပြောနိုင်ဘူးအဲဒီလိုပုဂ္ဂိုလ်ကရှိတယ်။ညာထူးတဲ့ပုဂ္ဂိုလ်တွေမှာလည်းဒီလိုတရက်၂ရက်နဲ့သူကပိုင်းပိုင်းခြားခြားပိုင်းပိုင်းနဲ့နဲ့ပြီးတယ်အမှန်ကောင်းတယ်လို့မှားရတဲ့အာယုံယုံနဲ့ဖောင်းတယ်ဆိုရင်ဖောင်းတက်လာတဲ့တောင်းနှင်းလှုပ်ရှားတဲ့သဘောလေးကတခု မှတ်ပြီးလိုက်တာတွေတကူဒါနှစ်ခုပဲရှိသေးတယ်ဘာမှမရှိအသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါအကောင်းမရှိယောက်ျားမိန်းမမရှိသဘောတရားတွေပဲဒါကြောင့်မှတ်တိုင်းမှတ်တိုင်းမှတ်ရတဲ့အာယုံရုပ်မူရာနဲ့မှတ်ပြီးတာနာဒီနှမျိုးရာရှိတယ်လို့မှတ်ရင်မှတ်ရင်သဘောကျလာရင်အဲ့ဒါနေရာကျပြီဒါနာမရူပလို့ဆိုတာအခြေအမြင့်တဲ့ပထမဆုံးစကားလာရှိသေးတယ်အခြေပဲရာစအခြေကျလာမှအဲထဲထဲညာနေလည်းပြက်ပြီးတော့သွားမှာဒါကြောင့် ဒါလေးတော့တစ်ခေါက်ပဲဆိုရတယ်ရှိရတယ်နောက်လည်းဆိုရလေးတွေရှိသေးယုံမူရာနဲ့မှတ်သိတာဒီနှမျိုးသာရှိသည်ဟုသိမြင်သဘောကြတာကနာမရူပပရိစ္ဆေရာညာအမယမယမှားတဲ့အာယုံကတခြားမှတ်သိနေတာအဖြစ်ဒီလိုကွဲလာလို့ရှိရင်နာမရူပပရိစ္ဆေရာညာကိုသူကယောဂီတွေပြောတယ်အစတုန်းကတော့ မှားရတာရောမှားသိတာရောတွေ့တယ်တယောက်တည်းတကူတည်းဖြစ်နေတာပေါ့နောက်မှကောင်းလာတဲ့ခါကျတော့နှစ်ခုနှစ်ခုဖြစ်လာတယ်လို့သူပြောတယ်မှားရတာတစ်ခုမှားသိတာတစ်ခုဒီလိုနှစ်ခုနှစ်ခုဖြစ်လာဒါကွဲရလာတာအမှန်တရားကြတယ်နောက်အကြောင်းကျိုးတွေလည်းဆက်သွယ်ပြီးတော့ပြီးပါတယ်အဲ့ဒါတွေလည်းပြောဖို့အချိန်မရှိပါဘူးအဆိုလေးတွေပဲဆိုကြရပြီအကြောင်းကျိုးဆက်ဆက်မျှတာရှိပြီဟုသိမြင်သဘောကြတာက ပစ္စယပရိဟညာအဲသူเจ้าနဲ့သူကြိုးလေးတွေဆက်ဆက်ဖြစ်နေတာမှားရင်မှားရင်လည်းကိုယ်တိုင်တွေးရတယ်ဇာနဲ့ကြက်မှတ်ပြီးပြီးတာမဟုတ်ဘူးတွေးပြီးပြီးတာမဟုတ်ဆရာပြောလို့မှတ်ထားတာမဟုတ်ဘူးအဲဒီเจ้าကြောင့်ဒီကြိုးဖြစ်တာပဲဥမာကိုယ်ကျင်တဲ့စိတ်ရှိမှကိုယ်ရုပ်ကလေးဖြစ်လာတယ်ဆန်းကျင်တဲ့စိတ်ရှိမှဆန်းဆန်းရုပ်ဖြစ်လာတယ်စသည်ဖြင့်သူ့ဟာသူပဲသဘောကျပြီးပြီးတာတယ်ပစ္စယပရိဟညာတဲ့အเจ้าနဲ့ကြိုးရှိတယ် ဒီယုံနာနဲ့ဘယ်သူမှဖန်ဆင်းလို့ဘယ်သူမှလောက်တာမဟုတ်ဘူးကိုယ်ကလည်းလောက်တာမဟုတ်သူကလည်းလောက်တာမဟုတ်ဒါတွေဖြစ်အောင်ဘယ်သူမှလုပ်ပေးတာမဟုတ်ဘူးသူအကြောင်းရှိလို့သူအကျိုးတွေဖြစ်တာပဲဆိုတာကျင်းကျင်းနဲ့သဘောကျပြီးသိလာတယ်သစ္စာပရိက္ခညာနဲ့ဒါကခွန်းကညာနဲ့အစဉ်တန်းတက်လာတယ်အဲဒီတော့သိလာတဲ့နောက်ဆက်မှပြီးဆက်ပြီးတော့ရှုမှတ်နေလို့ရှိရင်မှတ်ဆဲမှဆဲမှပဲပေါ်တာပေါ်တာလေးတွေကချင်းချင်းပြောက်သွားတာတွေ့ရတယ်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 အခုအတန်လေးတွေနဲ့ကြာပြီးကြောက်သွားတယ်လို့ပဲအဲ့ဒီလိုပဲတွေးရတယ်။ဒါရင်ဆိုရမယ်။ကျွမဆဲမှန်ွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကအိဇာနုပဒနာညာအဲ့ဒါကိုယ်ပိုင်ညာစာဥထဲပါလေပြည့်ထားလို့မှားတယ်လို့သိတာမဟုတ်ကိုယ့်ဟာကိုယ်ကိုမှားရင်မှားရင်နဲ့မမြဲဘူးမမြဲဘူးမမြဲဘူးရှင်းပြီးတော့သိလား အဲ့ဒီအနေစာမြင်လို့ရှိရင်ဖြစ်ပြီးကြောက်သွားလို့နှစ်သက်ဆရာသားရဆရာအာကိုကြမရှိဘူးဆင်းရဲရည်ကြီးရဲ့ပဲဒီလိုလဲသဘောကျအဲဆင်းရဲရည်ကြီးရဲ့ပဲသဘောကျရင်သူသဘောတည်းသူဖြစ်ပြနေတဲ့အစိုးမရတဲ့အနာတ္တတရားတွေကြီးတဲ့ပဲဒီလိုလဲပဲမြင်တယ်အဲ့ဒါတွေကိုလောလောကူနဲ့မှတ်ရအောင်လို့ဒီမှာသူရုပ်ပေါင်းပြီးတော့ပြထားပါတယ်နေစမြင်တဲ့ဒုက္ခထင်ပြီးဒုက္ခထင်တော့အနာတ္တမြင်ပြီးအနာတ္တမြင်ဘာကျေးဇူးရှိတော့ဆိုအနာတ္တမြင်လို့ရှိရင် နိဗ္ဗာန်ရောက်နိုင်တယ်တဲ့သို့တော့တစ်ခါတော့မြင်လို့ရောက်တာမဟုတ်ဘူး အခုအစာလေးရှိတယ်နောက်အများကြီးကိုဆက်ပြီးအားထုတ်အောင်မှဝိပဿနာဉာဏ်ရှိတယ်တက်ပြအများကြီးရှိတယ်သမထနာဉာဏ်ကနေပြီးအိစ္ဆဒုက္ခအနတ္တသိလာနောက်ဥရိယဘယအဖြစ်ပြက်အမှန်နဲ့နဲ့ပြီးတယ်။ရောင်လင်းပိဋိပါဒရီနဲ့ဝမ်းသာပြသိကောင်းပါလေ။မနတက်တက်ကြွကြဖြစ်ပါလေ။နောက်ဘင်ကအပြစ်တွေကိုသိရတယ်၊ဘယဘေးထင်ရတယ်။အာရိနဝအပြစ်မြင်ရတယ်။နေဗိနညီငွေရတဲ့နေဗိနတိညီငွေဤဆိုမြတ်စွာဘုရားစေတနာတွေအများကြီးဟောတာ။ညီငွေတော်ကို အဲဆုံးလို့ခြင်းနဲ့မုန်တိကြတာညာဖြစ်တယ်ဆုံးလို့နိုင်အောင်လို့တခါလဲအားထုတ်ရတယ်ဒီသင်္ခါညာဖြစ်တယ်အဲအားထုတ်တော့သင်္ခါရတွေလိလိရှုနိုင်တဲ့အခြေအနေရောက်သွားသင်္ခါရုပ္ပကညာအနံ့ကောင်းတယ်အဲဒီညာကျင်းတဲ့အခါကျမှနိဗ္ဗာန်ကိုရည်ဝင်မှာအဲ့ဒါတွေကိုဒီကအတူတူပဲ ဒီမှာပေါင်းပြထားတဲ့အချင်းချင်းတော့ဖြည်းဖြည်းချင်းပြောရတာဒီတိုင်းဆိုရမယ်အိဋ္ဌမြင်လင်ဒုက္ခထင်သည်ဒုက္ခထင်တော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်တွင်မြေဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမှလုံးဝလွတ်မြောက်သည်အဲနိဗ္ဗာန် ရိယာမညာပူညာနဲ့နိဗ္ဗာန်မြင်သွားပြီဆိုရင်အောက်ထစ်ဆုံးပဲလေးပါးကလွန်မြောက်တယ်တဲ့ယုံညာနဲ့ဘဝလူဘဝတဲ့ယုံညာနဲ့ဘဝယုံဖြစ်တော့ဘူးလူဘဝရင်ထဖြစ်မယ်ဆိုဖြစ်နိုင်တယ်လူရဲ့မြင်ရတဲ့နာဘဝတွေဖြစ်နိုင်တယ်အဲဒါလည်းပဲဘဝပေါင်းများစွာမဟုတ်ဘူးသောတာပတိမေဖို့ဆိုလို့ရှိရင်ခုနဘဝခုနဘဝဆိုလို့ရှိရင်အရဟတမေရတ္တကိုရောက်သင်ရခါသိတခါလဲငြိမ့်ပြီးတော့သွားနိုင်တယ်တဲ့ပြီးတော့ အခုမြတ်စွာဘုရားဤသာသနာကြီးနဲ့တွေ့နေတဲ့ခါကာလသမဏအကြောင်းကြီးညွှန်းနေတဲ့ခါကာလအဲ့ဒီအပယ်လေးပါးကလွတ်မြောက်တဲ့တရားသူကြီးတော့ရအောင်ကြိုးစားဖို့ရအချိန်ပဲဒီချိန်အာမထုလိုက်ပြီလို့ရှိရင်နောက်ခါကာလကြာနောင်တပူပန်ရတတ်တယ်တဲ့အဲဒီလိုမပူပန်ရအောင်မြတ်စွာဘုရားကဇာယထအာထုကြကုန်လို့မာဗမာဒရမေ့မနေကြနဲ့အာမထုပဲနေတာကိုမေ့နေတယ်လို့ပြောတာ ဒိသနောင်သောခါကာလကြာမှာရှင်တော်မြတ်နောင်သောခါကာလမှာနုဒာပိနာဟိုတုန်းကအာမထုတ်ထဲ့မိဒီမှာမှားလေစမှားလေစဟုနှလုံးမသားချင်းရှိကြကုန်သည်မာဟုသာမဖြစ်ကြသေးလင်မြတ်စွာဘုရားတိုက်တွန်းတော်မူပါတဲ့ဟာဒီတိုက်တွန်းတဲ့အတိုင်းအခုထိုက်ကြရလို့ဆိုလည်းအာထုတ်ကြပါတယ်ဒါလည်းတိုးတက်ပြီးတော့လည်းကြိုးစားပြီးအာထုတ်နိုင်ရဖို့ရဘုန်းကြီးကအခုတရားပွဲကနောက်ဆုံးပိတ်နေနဲ့မှားထားရမှာပဲ ချိန်ကတော်တော်လွန်သွားပြီ14မိနစ်လောက်လွန်သွားပါပြီ။ဒါသိညပါပဲနိ။ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောကောင်းမှုကုသိုလ်ပေါင်းဤဖို့ပါကကိုမိဖာတော်မှာစ၍ လုံးစုံသောသတ္တဝါအပေါင်းတို့အားညသိဝေပါကုန်၏ညသိဝေပါကုန်၏အလုံးစုံသောသတ္တဝါအပေါင်းတို့သည်ညကြကြ၍ကိုယ်စိတ်နှင့်တရားသံသာကြပါစေညညညဘုရား